ဒီနေ့23ရက်တလ2021ခုနှစ်မှာကွန်တမ်ဗုဒ္ဓဆူရစီမှာကြီးမှုပြီးတော့ကျင်းပကြတဲ့ဝိပဿနာအလုပ်ပေးတရားပွဲယနေ့ဦးဇင်းတို့ဒကာဒကမတွေအတွက် မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တုတ်တံဒေသနာတော်ဒီတဲကထုတ်နှုတ်ပြီးတော့ဘဝမှာကြင့်ကြံကြိုးကုပ်အားထုတ်ဖို့ရာအတွက် အသုံးကြမဲ့လက်တွေ့ကျင့်စဉ်တရားတွေအဲ့ဒီတုတ်တန်တွေမြောင်များစွာတဲ့ကနေပြီးတော့ယနေ့ခါတိုင်းဦးဇင်အကျဉ်းချုပ်အကျဉ်းချုပ်ပြောတဲ့အခါမှာတော့ပါပါတယ်။ မဟာယာဟုလောဝါဒသုတ်တံသားတော်ယာဟုလာကိုမြတ်စွာဘုရား78နှစ်သားအရွယ်မှာသားတော်ယာဟုလာကို ဟောကြားပေးတဲ့သုတ်တန်ကြီးအဲ့ဒီသုတ်တန်ကြီးကိုဒီနေ့ဦးဇင်းတို့တရားတော်မတွေအားလုံးနာယူကြည်ညိုကြမယ်။ငါတို့ဟာ သာသနာတော်နှစ်ပေါင်း2000ကျော်မှလူဖြစ်ကြရပေမဲ့ကံကောင်းပါလားလို့ကိုကိုကိုတန်ဖိုးသိအောင်လို့နော်ဖះဟောခဲ့တဲ့တရားတော်တွေကိုတန်ခါတော်အရှင်မြတ်တွေဆောင်ကျင်းလာလိုက်တာဘလောက်ကျေးဇူးတင်တရားကောင်းတယ်တန်ခါတော်အရှင်ကောင်းအရှင်မြတ်တွေနှစ်ပေါင်း2000ကျော် မမေ့မပြောက်အောင်ဆောင်ရွက်လာခဲ့လို့အခုဒီတရားတွေကို နာယူခွင့်ရမြတ်စွာဘုရားရဲ့အဆုံးအမတွေကို ကြင်ကြံခွင့်နာယူခွင့်ရတယ်ဆိုတာအင်မတန်မှဘုံကံကြီးလွန်းလို့ရတာပါရောက်မို့သားတော်ရာဟုလားခံယူတဲ့စိတ်ထားမျိုးဦးဇင်းတို့တွေလည်းခံယူပြီးတော့ဒီတရားကိုကျင့်နိုင်အောင်လို့ အကြိမ်များစွာတော့ဒီတရားရောက်တဲ့နေရာတိုင်းတော်တော်များများဥစဉ်ဟောဖို့ပါတယ်။ဘာကြောင့်လဲဥစဉ်ကဒီတုတ်တံကိုအရန်နှစ်သက်လို့ဒီတုတ်တံကိုအမြဲတဲ့စိတ်ထဲမှာအမြဲတမ်းနှလုံးသွင်းတယ်။မြတ်စွာဘုရားဟောကြားတဲ့ဒီတုတ်တံထဲမှာဓကမထန်နေလဲပါတယ်။ဗြမဇိုတရား၄ပါးဗြမဝိဟာရတရား၄ပါးခေါ်တဲ့မေတ္တာကရုဏာမုဒိတာဥပ္ပခာ အတုပတေညာအနေဆတေညာအာနာပါနအကုန်လုံးကိုမြတ်စွာဘုရားပြည့်ပြည့်စုံစုံဟောကြားပေးတဲ့တုတ်တန်ကြီးတစ်ခုဒီတုတ်တန်ကြီးရဲ့တန်ဖိုးကို သိပြီးတော့ဩမြတ်စွာဘုရားသားတော်ရာဟုလာကိုဒီတရားတွေပေးတာငါတို့လည်းဒီလိုပဲကျင့်ရမှာပါလားလို့ဦးဇင်းကသိစေချင်တာပါအဲ့တော့ဒီတုတ်တန်မစ္စည်းမနိကေမှာ ရသော်ဘုရားရှင်ကိုရောမြတ်ကြီးဇေတဝန်ကျောင်းမှာတရင်သုံးတော်မူတဲ့အချိန်မနဲ့မိုးလင်းတော့သင်္ကန်းယုံပြီးတော့တပိတ်လေးပွဲပြီးတော့တာဝတိမြို့ဘက်ကိုဆွမ်းငံကြွဖို့ကျောင်းကနေထွက်လာတာအဲ့ဒီဆွမ်းငံကြွဖို့ကျောင်းကနေထွက်လာတဲ့အချိန်မှာသားတော်ရာဟုလာက ခုနှစ်နှစ်သားကနေမှသင်္ကန်းဝတ်ခဲ့တာသူရဲ့မေတော်ကငါသားတဲ့နင့်အဖေတောထွက်သွားတော့မှရွှေအိုးကြီးလေးလုံးဘယ်မြုပ်ထားခဲ့တာမသိဘူးတဲ့အဲ့ဒါအမွေသွားတောင်းလို့ပြောတာဖះအလောင်းဘုံကံကြောင့်မို့ရွှေအိုးတွေကပေါ်လာရတာ ဖះလောင်းလည်းမရှိရောအဲ့ဒီရွှေအိုးကသူ့အတူပျောက်သွားတာဖះလောင်းဖွက်ထားခဲ့တယ်လို့ထင်ခဲ့ပုံပေါက်တယ်ဟိုကလည်းအဲ့ဒါနဲ့သွားအမွေသွားတောင်းဆိုပြီးတော့တခါတည်းတောင်းခိုင်းတော့မြတ်စွာဘုရားကြောင်းခေါ်လာပြီးတော့တခါတည်းသင်္ကန်းဝတ်ပေးတာသင်္ကန်းဝတ်ပေးတော့ညီတော်နန္ဒလည်းရှင်မြင်ဖြစ်မဲ့ပုဂ္ဂိုလ်လည်းသင်္ကန်းဝတ်ပေးလိုက်အခု မြေးလေးကိုလည်း ရှင်မြင်အဖြစ်မှန်းထားတဲ့ဒီမြေးလေးကိုလည်းရှင်မြင်အဖြစ်မှန်းမှထားပါရတန်းနဲ့အခုမြတ်စွာဘုရားက ကိုရင်ဝတ်ပေးလိုက်တော့သုတ်တော်ဒနာမင်းကြီးမှာတခါတည်းကိုတပိတော့အသေးတွေကို ခြေမှွတယ်လို့ကို နာကျင်ပါတယ်ဖရာတဲ့နော်သားအချစ်မြေးအနှစ်အရှင်ဖရာတဲ့သားတော်ကလည်းယဟန်ပြုတ်သွားပြီသားညီတော်နန္ဒအရှင်ဖရာရဲ့ညီတော် အခုဒီမြဲလေးကိုမှန်းထားတယ်ရှင်မြင်အဖြစ်ဒီမြဲလေးရလဲအရှင်ဘုရားသင်္ကန်းဝတ်တော့ဒီနေ့ကစပြီးနောက်နောင်ဂရိတခုတော့ပေးပါဖုရားသူတော်ဘာသာသမီးတွေကိုမိဘခွင့်ပြုချက်မရှိဘဲနဲ့ဘယ်တော့မှရှင်ဘုရားရှင်ယဟန်ပြုမပေးပါတော့နဲ့လို့သုတ်တော်ဒနာမင်းကြီးအဲ့ဒီဆုတောင်းသွားလို့အခုယဟန်ပြုခြင်းမိဘခွင့်ပြုချက်တောင်းရတယ်နော်အစာတော့ကတော့မြတ်စွာဘုရားတော့တခါတည်းကောက်ဝတ်ပေးတာပဲနော်အဲ့တော့ ကိုရရာဟုလာကရွှေအိုးလိုက်တောင်းရင်းနဲ့ကြောင်းမှာသင်္ကန်းဝတ်လိုက်ရတာသင်္ကန်းဝတ်ပြီးတော့မြတ်စွာဘုရားက ဆုံးမတယ်အဆုံးမတွေမြောက်များစွာ ဆုံးမတာအင်မတန်ကောင်းတယ်ချက်သားမင်းပညာရှိသူတော်ကောင်းနေကိုမင်းအထင်သေးမြန်းလောက်ရလားဘာလို့လဲဆိုတော့သူတော်ကောင်းနေနဲ့ပေါင်းမိတဲ့အခါမှာပေါင်းရင်ပေါင်းရင်နဲ့သူတော်ကောင်းနေရဲ့အပေါ်မှာသွားပြီးအထင်သေးတတ်တယ်နော်မင်းအဲ့ဒါမျိုးလည်းမဖြစ်စေရဘူး တပည့်တော်မဖြစ်ပါဘူးဖေရပညာစီမီအလင်းရောင်ကိုပေးနေတဲ့သူတော်ကောင်းတွေကိုမြန်မင်းသွားပြီးတော့အဲ့ဒီပုံကိုယ်တွေကိုသွားပြီးအထင်မသေးနဲ့နော်သူတို့ကမင်းတို့ရဲ့ပညာဉာဏ်တွေအလင်းတွေရအောင်လို့ပေးနေတဲ့အဲ့ဒါစီမီတစောင်းလင်းအောင်ထွန်းပေးတဲ့ပုံကိုယ်ကဲတော့ပဲမင်းတို့ရဲ့ဘဝတွေကိုပညာအလင်းတွေပေးတာနော်အဲ့ဒီပေးတဲ့သူတော်ကောင်းတွေပေါ်မှာသွားပြီးတော့အထင်မသေးနဲ့အမြင်မသေးနဲ့ မယုံမသေးသွားပြီးမလုံနဲ့ချစ်သားနော်ဆုံးမရှာတယ်မြတ်စွာဘုရားကမှုသားစကားဆိုရင်လည်းပဲဟောခွက်ကိုတခါတဲ့ရေထက်ပြီးတော့တွန်ချပြဖိုက်တယ်ရှိသေးလားရေမရှိတော့ဘူးအေးအဲ့တိုင်းပဲနော်မှုသားစကားကိုအနှဲငယ်လေးမှမပြောနဲ့နော်မှုသားစကားပြောတဲ့ပုဂ္ဂိုလ်ဆိုတာဘာကိုချင်းသီလမှမရှိတော့ဘူးမြတ်စွာဘုရားတခါတည်းသားတော်ရဟုလားမှုသားစကားမပြောအောင်အမျိုးမျိုးငယ်ငယ်လေးကတည်းဆုံးမပြီးတော့ တရားတွေပေးလာခဲ့တာသားတော်ရာဟုလာရဲ့ပါရမီကလည်းသူများတွေလိုတခါတည်းခေါင်းရိပ်ယုံနဲ့ယဟန္တာဖြစ်တဲ့ပါရမီမဟုတ်ရှာဘူးကြည့်ရရှာတယ်တခါတည်းဒီနေ့လည်းပဲအခုမြတ်စွာဘုရားနောက် လိုက်ပြီးတော့ဆွမ်းငံကြွဆွမ်းငံကြွရင်းနဲ့နောက်ကနေပြီးတော့ကြည်လေသားတော်ရာဟုလာတရားမရတာပြောလို့စိတ်ကဘယ်ရောက်နေလဲဆိုနန်းတွင်းပြန်ရောက် ငါခမဲတော်ကြီးဖျားဖြစ်သွားလို့တာရှင်မယကြီးများနာဆိုရင်တော့ခမဲတော်ကြီးကစัจ java ဝရမင်းဆိုငါလည်းစัจ java ဝရမင်းကြီးဖြစ်ရမှာပဲဆိုပြီးတော့နောက်က စိတ်ကူးယင်ပြီးလိုက်လာတာစိတ်ကူးယင်လိုက်လာတော့ချက်ချင်းမြတ်စွာဘုရားနောက်လဲကြည့်ပြီးတော့ခြေသားတဲ့အတိတ်ကရုပ်တွေအနာဂတ်ရုပ်ပစ္စုပန်ရုပ်ရုပ်တရားတွေမှန်သမျှမမြဲဘူးကြံတဲ့ရုပ်နှူတဲ့ရုပ်နီးတဲ့ရုပ်ဝေတဲ့ရုပ် အားလုံးရုပ်တရားဆိုတာဘာမှမမြဲဘူးချက်သားမင်းအဲ့ဒါတွေသွားပြီးတော့အာယုံမပြုတ်နဲ့ဟိုမှာပြီးဆုံးခဲ့ပြီလေနန်းတွင်းတွေကအကုန်လုံးဆွတ်လွတ်ထားခဲ့ပြီအခုဒီချိန်ကြီးမှာမှပြန်ပြီးတော့တွေးနေဘာမှလည်းအကြောင်းလည်းမထူးတော့ဘူးအဲ့ဒါကြောင့်ဒီရုပ်တရားတွေဟာအကုန်လုံးဖြစ်ပြီးပြတ်ကြမှာကြီးပဲမြတ်စွာဘုရားချက်သားတဲ့အဲ့ဒီရုပ်တရားတွေဆိုတာဘာတစ်ခုမှမြဲတာမဟုတ်ဘူး ကြည့်လေဦးဇင်းတို့မဟာပရိနိဗ္ဗာန်ပြုကနာနီမှာရှင်အနန္ဒာပြောတယ်ရှင်ဘုရားတဲ့ဒီလိုမျိုးသိမ်မျိုးငယ်လေးမှာအရှင်ဘုရားဘာဖြစ်လို့မြန်လာပရိနိဗ္ဗာန်ပြုတာတုံးဖေရမြို့ကြီးတွေမှာပြုပါလားဖေရချက်သားမြို့သိမ်မျိုးငယ်လို့မပြောနဲ့ဟောဒီနေရာမှာငါစัจဝရမင်းရှက်ကြိမ်တိတိဖြစ်ခဲ့ပြီအမတမကြီးကျယ်တဲ့စัจဝရမင်းကြီးတွေ အဲ့ဒီနေရာမှာငါအကျဉ်းချင်းဖြစ်ခဲ့တာရုပ်တရားတွေဟာဆိုတာအကုန်ဖြစ်ပြီးပြတ်တာပဲနော်အခုလည်းပဲစကြဝဠာမင်းဘဝကြီးနဲ့နေလဲနေသွားပြီးဖြစ်ပြီးပြတ်ရမှာပဲရသော်ဖရာကအဲ့တော့တန်တရာကြီးကလွတ်ဖို့ပဲအရေးကြီးတယ်စကြဝဠာမင်းကြီးတွေအကျဉ်းချင်းဖြစ်တော်နေကြတော့အပယ်လေးပုံပြန်ဆင်းခွေးဖြစ်ဝက်ဖြစ်ကြက်ဖြစ်နဲ့ဒါလိုနဲ့လယ်နေရတဲ့ဘဝကြီးကိုမြတ်စွာဘုရားမလိုချင်ဘူး ကိလေသာအာယုံကာမဂုဏ်တွေဆိုတော့သုံးဆောင်တော့တော့ဟုတ်တယ်လို့လို့ထင်နေတာပြီးလဲပြီးရော ပြန်စဉ်းစားကြည့်ဘာရှိသေးလို့လဲဦးဇင်းတို့ကောင်းမေဆိုပြီးစားခဲ့တဲ့အစားအသောက်တွေစားတော့ကတော့ကောင်းတယ်ကောင်းတယ်ဆိုပြီးစားခဲ့တာပဲအခုပြန်ကြည့်ဘာရှိသေးလဲမရှိတော့ကိုယ့်ရဲ့အတွေ့အထိတွေအမြင်တွေအဆင့်တွေအတန်တွေအနှံ့တွေအရသာတွေအာယုံခံစားပွဲမှန်သမျှခံစားတဲ့နှုံကတော့ကောင်းတယ်လို့ထင်ခဲ့တဲ့အရာတွေမှန်သမျှ အပိတ္တတော့ဘာရှိသေးလဲဘာမှမရှိတော့ဘူးတဲ့အကုန်လုံးအနှိစ္စသဘောနဲ့အကုန်ဖြစ်ပြီးပြတ်သွားပြီအဲ့တော့ตาရဝယ်လေးခံစားနေရတော့တော့အဟုတ်ထင်နေကြတာတဲ့ရေတဲ့အယုတ်ရေးရတယ်လို့ရေးနေတော့ကတော့အဟုတ်ရေးနေတာပဲပြီးလဲပြီးရော ရေးရင်ရေးရင်နဲ့ပဲပြက်နေအခုတလဲပဲကောင်းတယ်ဆိုတော့ခံစားမှုတွေဆိုတယ်ဆိုတော့ခံစားမှုတွေအလဲလက်ခံစားမှုတွေဆိုတော့ အားလုံးဒီယုတ်တရားတွေပေါ်မှာမျက်စိနဲ့အဆင်းနဲ့တိုက်တိုင်းတိုက်တိုင်းမှာနားနဲ့အသံနဲ့ကြားတိုင်းကြားတိုင်းမှာဒီအသံတွေယုတ်တွေနော်အတွေ့အထိဆိုတဲ့ယုတ်တရားတွေအားလုံးဟာဘာတခိုးမှမြဲတယ်ဆိုတာလည်းမရှိဘူးတည်တတ်တယ်ဆိုတာလည်းမရှိဘူးချက်သားတဲ့အဲ့ဒီယုတ်တရားတွေဟာဝဲဝဲနေနေကြမ်းကြမ်းနုနုတိမ်မွေးတဲ့ယုတ်ပဲဖြစ်ဖြစ်ကြမ်းတဲ့ယုတ်ပဲဖြစ်ဖြစ် ပစ္စုပန်ယုတ်အတိတ်ယုတ်အနာဂတ်ယုတ်အားလုံးယုတ်မှန်သမျှတွေချက်သားတဲ့ဘာတစ်ခုမှမမြဲဘူးတဲ့အဲ့ဒီမမြဲတဲ့သဘောတွေပဲလို့ယုတ်တရားတွေရဲ့အပေါ်မှာချက်သားမင်းမြင်အောင်နှလုံးသွင်းသားမှာမြင်အောင်ကြည်သားမှာရသော်ဖေဟာအဲ့နဲ့သားတော်ရာဟုလာပြောတယ်မြတ်စွာဘုရားတဲ့ရုပ်တရားပဲရှုရမှာလားဖေရတဲ့ဝေဒနာကိုရောရှုရမှာလားချက်သားဝေဒနာလည်းဒီတိုင်းပဲတဲ့ ခံစားမှုဝေဒနာတွေကလည်းအကုန်လုံးမမြဲဘူးရုပ်တွေကလည်းမမြဲဘူးစိတ်တွေကလည်းမမြဲဘူးသင်ညာဆိုတာမှတ်သားတတ်တဲ့သင်ညာလည်းမမြဲဘူးသင်္ခါရတရားတွေကလည်းမမြဲဘူးချက်တာရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အဲ့ဒီတရားတွေအလုံးဟာဘာတစ်ခုမှချက်တာမြဲတာလည်းမရှိဘူးတည်တတ်တာလည်းမရှိဘူးခိုင်မြဲတာလည်းမရှိဘူးအဲ့ဒါကို နေတံမမနေသောဟမသမိနမေသောအတ္တာတိငါကိုမဟုတ်ဘူး ငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီခန္ဓာ၅ပါးလုံးရဲ့အပေါ်မှာရုပ်တရားတွေဒီရုပ်တရားတွေကလည်းကြည်သားငယ်တုန်းကလွန်ခဲ့တဲ့10နှစ်ကရုပ်နဲ့အခုရုပ်တူသေးလားလွန်ခဲ့တဲ့အနှစ်20ကရုပ်နဲ့အခုရုပ်တူသေးလားမနေ့ကရုပ်နဲ့ဒီနေ့ရုပ်တူသေးလားအခုဒီတိုင်းထိုင်ကြည့်နေတော့ဒဇက်သေးပဲလို့ထင်နေတာနော်မနေ့တုန်းကကောင်းမှုဆုံးမှု ဖြစ်ခဲ့တဲ့ခံစားမှုစိတ်အစဉ်တွေအခုဘာမှမရှိတော့မနေ့တုန်းကယုတ်တရားတွေကဒီနေ့ဒီဘာမှမရှိတော့အဲ့ဒါကြောင့်မို့10နှစ်နှစ်20ကျတော့မှန်တဲ့ထောင်ကြည့်သိတာတယ်ဒီတိုင်းနေတော့မသိတာဘူးမနေ့ကလည်းငါပဲဒီနေ့လည်းငါပဲလို့ထင်နေတာအဲ့ဒီယုတ်တရားတွေကလည်းမမြတ်ဘူးမနေ့ကခံစားခဲ့တဲ့ဟာတွေစိတ်ဆိုးမှုတွေဒေါသဖြစ်မှုတွေတောကဖြစ်မှုတွေစိုးရိမ်မှုတွေကြောင်းကြမှုတွေဝမ်းသာမှုတွေဝမ်းနည်းမှုတွေ အကုန်လုံးဖြစ်ခဲ့တာတွေကလည်းအခုဒီနေ့ပြန်ကြည့်အဲ့ဒါတွေမရှိတော့အဲ့တော့မနေ့ကသိနေတဲ့စိတ်တွေလည်းဒီနေ့မရှိတော့ဘူးစောတော်တော်ကတရားမနာခင်တော့ကတရားနာမယ်နာမယ်ဆိုတဲ့စိတ်တွေအခုမရှိတော့ဘူးခုတရားနာနေတဲ့အချိန်မှာတရားနာနေတဲ့စိတ်ပဲဖြစ်တယ်အဲ့တော့ရုပ်တရားတွေကလည်းမမြဲဘူးတဲ့အချက်သားနံတရားတွေကလည်းတိတတ်တဲ့နံတရားတွေကလည်းမမြဲဘူးဝေဒနာတရားလည်းမမြဲဘူးသင်ညာသင်္ခါရဝิญဉ္ဆိုတဲ့ခန္ဓာ၅ပါးရုပ်တရားတွေ အကုန်လုံးဟာမမြဲဘူးချက်တာအဲ့ဒါကိုရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်လို့အဲ့ဒီလိုချက်တာရှုသမ်းပါသားတော်ရဟုလားမှန်ပါမြတ်စွာဘုရားတဲ့တပည့်တော်ဆွမ်းကမလိုက်တော့ဘူးဘုရားကြောင်းပြန်ပြီတပည့်တော်တရားကျင့်ပါရစေမြတ်စွာဘုရားရှင်ရဲ့အဆုံးအမကို တိုက်ရိုက်ရတဲ့တပည့်တော်လိုကံကောင်းတဲ့ တပြည့်တော်လိုပုံကိုအတွက်တပြည့်တော်ဆွမ်းခံနေလို့အကျိုးမရှိတော့ပါဘူးဖေ။တရားကျင့်တာပဲကောင်းပါလေ။အေးကောင်းတယ်။ဟော။ဝင်ရဟုလား။အသက်ကအဲ့ချိန်မှာ16နှစ်ရှိသွားပြီ။အသက်16နှစ်အရွယ်။အဲ့ဒီကနေပြီးတော့ကြောင်းပြန်လာပြီးတော့တခါတည်းဇေတဝန်ကြောင်းထဲကတစ်ပင်ရင်းလေးမှာ အခင်းလေးခင်းပြီးတော့တရားထိုင်ဖို့ ပြင်ဆင်ပြီးတော့ဣရိယာပုလေးပြင်ပြီးထိုင်လိုက်မယ်လှုပ်တဲ့အချိန်လေးမှာအရှင်သာရိပုတ္တရာမထေရမြတ်ကြီးဆိုတာကအမြဲတမ်းနောက်ကျမှဆွန့်ခံသွားလေရှိတယ်။ဘာလို့လဲဆိုတော့ကြောင်းတဲ့တန်ရှင်းရဲတွေအကုန်လိုက်လှုပ်ပြီးတော့မှအဲ့ဒီမှာ နောက်ဆုံးကြတော့မှ तू ကဆွန့်ခံထွက်တာ။ကိုယ်ရာဟုလာအိန္ဒြေပြင်ပြီးတော့တရားထိုင်ဖို့လုပ်နေတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကလှမ်းပြောတယ်။ ကိုရင်ရာဟုလားကိုရင်ရာဟုလားအမှန်မှအရှင်ဖေရကိုရင် အာနာပါန ကမ္မထံတရားဆိုတာအမတန်အကျိုးများတယ်အဲ့ဒီဝင်လေထွက်လေကမ္မထံကြီးဟာတကယ်ကို အကျိုးများလို့အဲ့ဒီကမ္မထံကြီးကိုကိုရင် သေးသေးချာချာအထောက်ဆန်းပါဝင်လေ ထွက်လေကမ္မထံကြီးလို့ပြောတာမှန်ပါဗျာဆိုပြီးတော့ကိုရင်ရာဟုလားက ရုပ်ဝေဒနာတင်ညာသင်္ခါရဘောမှလည်းရှုတယ်အာနာပါနကမ္မထံလည်းရှုတယ်အဲ့လိုနဲ့ဝင်လေထွက်လေရှုလိုက်ရုပ်ကမ္မထံလည်းရှုလိုက်နဲ့ဆွမ်းမစားပဲနဲ့မနဲ့ဆွမ်းကန်ကြွကြည်အဲ့ဒီလောက်ကနေပြီးကိုရင်ရာဟုလားတရားထိုင်လိုက်တာအဲ့ဒီနေ့ဆွန့်လွတ်သွားတယ်ရသော်ဖျားလည်းသွားပြီးတော့ဘာမှသူ့စီဆွန့်သွားမကြွေးတော့သူ့တရားနဲ့သူပဲနေပါစေတော့ဆိုပြီးတော့ အဲ့ဒီမှာကိုယ်ရာဟုလာကလည်းတနေ့ကောင်သူတရားတွေအထုတ်ပြီးညနေလေးစောင်းတရားဖြုတ်အခင်းလေးပခုံးပေါ်တင်းပြီးမြတ်စွာဘုရားထံသွားတယ်မြတ်စွာဘုရားတဲ့မနေ့ကတပည့်တော်တရားထိုင်ကနာနီအချိန်မှာ အရှင်သာရိပုတ္တရာမထေရမြတ်ကြီးကကိုယ်ရာဟုလာအာနာပါနကမ္မထံဆိုတာအမတန်အကျိုးများတယ်အဲ့ဒီကမ္မထံကြီးကိုကိုရင်အာထုတ်ပါအာထုတ်ပါလို့ တပည့်တော်ကို တိုက်တွန်းတယ်ဖေဟာအာနာပါန ကမ္မထမ်းရဲ့အကျိုးတရားတွေတပည့်တော် ဟောပေးပါလို့မြတ်စွာဘုရားထံသွားလျှောက်တာမြတ်စွာဘုရားကအဲ့ဒီမှာနေချက်သားတဲ့ငါတရားဟောပေးမယ်သေသေးချာချာနားထောင်ဘာကိုအရင်ဆုံးစဟောလိုက်လဲဆိုတော့အာနာပါန ကမ္မထံကို မဟောခင်မှာမြတ်စွာဘုရားက ဓာတ်၅ပါးကိုဟောလိုက်တယ်ရှင်းသားတဲ့ရုပ်သဘောဆိုတာရှိတယ်အဲ့ဒီရုပ်သဘောကပထဝီတေဇောအာဘောဝါယောအာကာသဓာတ်အဲ့ဒီရုပ်ဓာတ်၅မျိုးကို चित्त သေးသေးချာချာ အရင်ဆုံးမှတ်အောင် ပထဝီဆိုတဲ့အဲ့ဒီရုပ်ဓာတ်ကဟောဒီခန္ဓာကြီးထဲမှာကြည့်လိုက်ရင်ဘာတွေရှိလဲခန္ဓာကြီးထဲမှာကြည့်လိုက်ရင်ဆံပင်တွေခြေသေးတွေလက်သေးတွေသွားတွေအရေတွေအသားတွေအယောတွေဥဒိန်ဥမတို့အဲ့ဒီခန္ဓာကိုယ်ကြီးထဲမှာကြည့်လိုက်လို့မာတတ်တဲ့သဘောရယ်ပြော့တတ်တဲ့သဘောအဲ့ဒါအကုန်လုံးဒီ အဲ့ဒါချက်သားအတွင်းပထဝီလို့ခေါ်တယ်အတွင်းမြေဓာတ်နော်ခန္ဓာကိုယ်ရဲ့အတွင်းအစ္ဆဒပထဝီ အစ္ဆဒမြေဓာတ်လို့ခေါ်တယ်ကိုယ်ခန္ဓာကိုယ်မှာမှာရှိနေတဲ့သွားတွေဆပင်တွေခေါင်းပေါ်မှာဆပင်ပေါ်မှာနေတော့ခေါင်းပေါ်မှာနေတော့ဒီဆပင်လေးငါဆပင်ငါဆပင်ငါဆပင်လို့လုပ်နေတာတဲ့ အဲ့ဒီသပင်လေးကြွကြပြီးတော့ကိုစားမဲ့ထမင်းနဲ့ဟင်းနဲ့ရောက်တော့ဟောမစားကျင်တော့အပြင်ရောက်သွားရင်ယွန်ပွဲလို့သိတယ်ဒါပေမဲ့ဒီခေါင်းပေါ်မှာတော့ကတော့သပင်ကိုလှတယ်ပဲထင်တာငါသွားပဲထင်တာကြွကြလို့အပြင်ကြရင်ပြန်တက်ကြည့်ကိုယ့်အကိုမလိုချင်တော့အဲ့ဒီပထဝီဓာတ်ဆိုတဲ့အဲ့ဒီမာဓာတ်တဲ့ပျော့ဓာတ်တဲ့ သဘောတွေအဲ့ဒီခန္ဓာကိုယ်ကြီးထဲမှာရှိနေတာတွေကိုချက်သားအဲ့ဒါငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့မြင်အောင်မင်းရှုရမှာအဲ့ပထဝီဓာတ်ကိုဣဇဒပထဝီလိုပဲဗဟိတပထဝီလည်းရှိတယ်နော်ပြင်ပမှာရှိနေတဲ့ပထဝီကင်ကြည့်လို့မာတဲ့သဘောပြော့တဲ့သဘောမှန်တယ်မြအကုန်ပထဝီပဲမြေကြီးကလည်းပထဝီမြေကြီးကပြော့တာတွေရှိတယ်မာတာတွေရှိတယ်ပထဝီဓာတ်ရဲ့သဘော အဲ့တော့ပြင်ပမှာကမ္ဘာလောကကြီးတစ်ခုလုံးမှာရှိနေတဲ့မာသဘောပျော်သဘော ရေမြေတောတောင်သဘာဝတွေကြည့်မာတတ်တဲ့သဘောရှိတယ်ပျော်တတ်တဲ့သဘောတတ္တိရှိတယ်အဲ့ဒီသဘောတတ္တိတွေအဲ့ဒီဟာတွေအကုန်လုံးချက်သားတဲ့အပြင်ဟာလဲမင်းမပိုင်ဘူးအဲ့ဒီအပြင်အားဟာမှမပိုင်တာလားကဲကိုယ်ခန္ဓာကိုယ်တွင်းကရောကိုယ်ပိုင်သလားမြတ်စွာဘုရားဉာဏ်နဲ့ကြည်တာ အဲ့ဒီပထဝီဓာတ်ကြီးကသူ့အသူတောင်းတလက်တင်းတလက်သူ့အသူ မာတလက်ပြော့တလက်သူ့အသူဖြစ်နေတာတဲ့အခုတရားလေးကြာကြာထိုင်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးကကြက်လာတယ်တင်းလာတယ်ကျိုးရည်နဲ့တုတ်ထားသလိုဟောဖြစ်လာတာဒါကြောင့်မို့ဘုရားရှင်ကလက်ထက်ကချက်သားအနာယောဂဘလို့လဲမှန်ပါဗျာတပည့်တော်ခေါင်းကြီးကို အင်မတန်မအားသာတဲ့လူကြီးတယောက်က တခါတည်းခေါင်းကိုတတ်နဲ့ရိုက်နေသလိုကိုတခါတည်းကိုနာကျင်ခံခက်နေပါတယ်ဖေ။လူ၅ယောက်လောက်ကခေါင်းကြီးကိုတခါတည်းကျိုးတွေနဲ့ဝိုင်းတုပ်နေသလိုကိုတပြည့်တော့နာကျင်ခံခက်နေပါတယ်ဖေ။ဆိုပြောကြတာ။အဲ့ဒါဘာလဲ။ပထဝီဓာတ်ရဲ့တတ္တိပထဝီဓာတ်ရဲ့သဘောဟာနာကျင်ခံခက်ပြီးတော့ဖုံကျင်တောင့်တင်းပြီးတော့ခံစားရခက်ပထဝီဓာတ် အဲ့ဒီပထဝီဓာတ်ကိုချက်တာတဲ့အပြင်ပကပထဝီမြေတွေရေဒီဟာတွေတောတွေတောင်တွေပြိုတော့ပြက်တော့ဘလို့မှဘယ်သူမှတားဆီးလို့မရတက်ကဲ့သို့ပဲအခုလည်းပဲဒီခန္ဓာကိုယ်ကြီးထဲမှာဖြစ်နေတဲ့အတွင်းပထဝီတွေတောင့်လာတယ်မတောင့်မှနဲ့ဘယ်သူမှတားလို့မရဘူးတင်းလာတယ်မတင်းမှနဲ့ဘယ်သူမှတားလို့မရဘူးထုံလာတယ်မထုံမှနဲ့ဘယ်သူမှတားလို့မရဘူး အဲ့ဒါကြောင့်မို့တားလို့မရစီးလို့မရလှုပ်လို့မရတဲ့အဲ့ဒီပထဝီဓာတ်ကိုညင်အောင်အနိစ္စအဖြစ်နော်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့တဏှာအဖြစ်မာနာအဖြစ်ဒိဋ္ဌိအဖြစ်မစွဲလမ်းမဲ့နဲ့အနိစ္စကိုမြင်အောင်ရှုရမယ်ဦးဇင်းတို့တရားဓမ္မတွေခန္ဓာကိုယ်ထဲမှာ ကိုယ့်ဟာကိုညံလင်းနဲ့ကြိတ်အခုဥဒင်ကတော့ငယ်တိတ်ကစကြည့်ခိုင်းထားတာရင်ညုံကနေစပြီးဒိတ်ဒိတ်ဒိတ်ဒိတ်တွေ့ခြင်းလည်းတွေ့မယ်ဒါမှမဟုတ်ခန္ဓာကိုယ်မှာလက်တရားစတွေ့ခြင်းလည်းတွေ့မယ်တချို့သောပုဂ္ဂိုလ်ကဥဒင်ပြောတယ်တပည့်တော်တော့လက်တရားစတွေ့တယ်ဗျာလက်တရားလက်လေးနှစ်ခုထားပြီးတရားမှတ်နေနဲ့အဲ့မှာတင်းလာတယ်ကြက်လာတယ်ထုံလာတယ်အဲ့ဒီကနေစတွေ့ဘယ်ကစတွေ့တွေ့ ခန္ဓာကိုယ်ကြီးတစ်ခုလုံးပေါ်မှာကြိတ်လိုက်လို့ရှိရင်တင်းလာတဲ့သဘောတောင့်လာတဲ့သဘောကြက်လာတဲ့သဘောဆိုပြီးတော့အဲ့ဒီသဘောပေါ်လာပါလိမ့်မယ်ပေါ်လာရင်အော်ဒါပထဝီဓာတ်တွေပါလားပထဝီသဘောကသူ့ဟာသူ တင်းတဲ့သဘော တောင့်တဲ့သဘောမာတဲ့သဘော ပြော့တဲ့သဘောကပထဝီဓာတ်ကသူ့သဘောသူဖြစ်နေအဲ့ဒါဒီမြတ်စွာဘုရားက ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့အဲ့ဒီလိုဆင်ញင်သုံးတတ်ရမယ်အဲ့လိုဆင်ញင်သုံးတတ်ပြီးတော့ तू ကငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့အမှန်ကိုမြင်အောင် ကြည့်လိုက်တဲ့အခါကျတော့ဘာကွာသွားလဲဆိုဒိဋ္ဌိကွာသွားတယ်အရင်တော့ကတင်းနာကြီးကိုငါတင်းတယ်လို့သွားပြီးတော့သတ်မှတ်တာထုံနာကြီးကိုငါထုံတယ်လို့သွားသတ်မှတ်တာ ပထဝီဓာတ်ကိုပထဝီဓာတ်လို့မသိဘဲနဲ့ငါတင်းတယ်ငါထုံတယ်ငါကြိုက်တယ်လို့သွားယူလိုက်တာဒိဋ္ဌိအဲ့ဒီဒိဋ္ဌိနောက်ကလိုက်တာဘာလဲဒေါသအဲ့ဒါကြီးကိုမကျင်တတ်ဘူးဒါကြီးကြိုက်တာကြီးခဲတာကြီးကိုမကြည့်ကြင်ဘူးဒါကြီးပေါ်မှာဒေါသတွေချောင်းချောင်းထွက်နေတာဒိဋ္ဌိနောက်ကဒေါသလိုက်တာအဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်သားတဲ့အဲ့ဒီပထဝီဓာတ်ရဲ့အစအလယ်အဆုံးကို စစ်သားမင်းမြင်အောင်ကြည့်တယ်မြင်အောင်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီပထဝီဓာတ်ကြီးဟာသူ့ဟာနဲ့သူအစအလယ်အဆုံးနည်းနည်းတင်းတယ်ညံ့ညံ့တင်းတယ်အများကြီးတင်းတယ်ပြီးရင်ဆုံးသွားတာဖြစ်ပြီးပြတ်သွားပြီနော်ထုံနာကြီးပေါ်လာတဲ့အစလည်းဆုံးကြည့်ကြိုက်တာပေါ်လဲအစလည်းဆုံးကြည့်မာရာကြီးပေါ်လာလဲအစလည်းဆုံးကြည့်အစအလည်းအဆုံးကိုဩဒါပထဝီဓာတ်ဟာ သူ့သဘောသူ ဆောင်းနေတာတင်းတလဲတောင့်တလဲ သူ့ဟာနဲ့သူဖြစ်ပေါ်နေတာသူ့တဘာဝတရားပဲငါကြည့်လိုက်တဲ့အခါကျတော့အော်ပထဝီဓာတ်ကငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမပိုင်ပါလားဒီပထဝီဓာတ်ဒီမမြဲတဲ့အနိစ္စပါလားလို့သေချာကြည့်လိုက်တော့မြဲတာမရှိဘူးမမြဲတဲ့အနိစ္စဖြစ်ပြီးပြက်နေတာပဲရှိပါလားလို့အဲ့ဒီလိုညံနဲ့မှမြင်လာအောင်ထိချက်သားရှုသမ်းပါတဲ့ အဲ့လိုရှုပါများရင်အဲ့ဒီပထဝီဓာတ်ကြီးရဲ့အပေါ်မှာမင်းမုံသွားလိမ့်မယ်ပထဝီဓာတ်ရဲ့ဖြစ်ချင်းပြက်ချင်းတွေကိုဒလဇက်မြင်မာများလာတဲ့အခါကျတော့အော်ဒီပထဝီဓာတ်ကြီးကသူ့ဟာသူပဲဖောက်ပြန်ပြောင်းလဲပြက်စီးနေတဲ့အနိစ္စပဲလို့အဲ့ဒီအနိစ္စလို့မြင်ပြီးတော့ဒလဇက်အဲ့ဒီပထဝီဓာတ်ကြီးရဲ့အပေါ်မှာအနိစ္စကိုဒလဇက်ရှုလိုက်ရင်ပထဝီဓာတ်ကြီးကိုမင်းမုံကိုသွားလိမ့်မယ် ဟောအဲ့ဒါဒုက္ခလက္ခဏာဉာဏ်ကိုရောက်သွားတာပြောတာဖြစ်ပြက်မြင်လာတယ်ပထမအနိစ္စလက္ခဏာတွေရှုနေတာနော်အနိစ္စလက္ခဏာရှုတော့သမတနာညာနော်ဘင်္ဂညာအဖြစ်အပျက်ညာနေအထိအနိစ္စလက္ခဏာညာနဲ့ဖောက်ထွင်းပြီးတော့ကြိတ်နေတာအဲ့ဒီကနေမှတခါတည်းအဲ့ဒီဖြစ်တာတွေပြက်တာတွေဖြစ်တာတွေပြက်တာတွေကြည်ပါများ ကြည်ပါများကြည်ပါများတော့အဲ့ဒီမှာနေဖြစ်ချင်းပြက်ချင်းရဲ့ သဘောတွေကိုကြည်ရင်ကြည်ရင်နဲ့အဲ့ဒီပေါ်မှာမုံသွားလိမ့်မယ်ညီးငွေ့သွားလိမ့်မယ်ကြောက်တဲ့စိတ်တွေလန့်တဲ့စိတ်တွေနော်မလိုချင်တဲ့စိတ်တွေအဲ့ဒါနိဗ္ဗိဒဉာဏ်ဘယဉာဏ်အာဒီနဝဉာဏ်ဆိုတဲ့အဲ့ဒါဉာဏ်စဉ်တွေပြောင်းသွားမှာပြောတာချက်သားတဲ့အဲ့ဒါကြီးပေါ်မှာမင်းညီးငွေ့သွားလိမ့်မယ်မတွေ့တာတော့ဘူးတဲ့တဏှာအဖြစ်လည်းမကန့်ညိတော့ဘူးဒိဋ္ဌိအဖြစ်လည်းအယူမလွဲတော့ဘူးတဲ့ဘာလို့လဲဆို ပထဝီဓာတ်ကို ပထဝီဓာတ်လို့သိလို့အဲ့တော့ဦးဇင်းတို့တရားဓမ္မတွေကမြတ်စွာဘုရားဟောတဲ့ဒီဆုံးမသေးသေးချာချာလေးတာကိုသေးသေးချာချာအားထုတ်ပြီးကျင့်ထားပထဝီဓာတ်ကြီးပေါ်တော့ဩဒါကြီးကတောက်တဲ့သဘောကြီးတင်းတဲ့သဘောကြီးကသူ့သဘောသူဖြစ်နေပါလားငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့ပထဝီဓာတ်ကြီးရဲ့သဘောရဲ့အပေါ်မှာ နှလုံးသွင်းမှန်မှန်နဲ့ရှုလိုက်တော့အဲ့ဒီပေါ်မှာငါနာတယ်ငါကြိုက်တယ်ဆိုတော့ဒိဋ္ဌိလည်းမကြိုက်ရောဒေါသပေါ်စရာမရှိဒေါသပေါ်စရာမရှိအဲ့ပုဂ္ဂိုလ်သေကာနာနိမှာငရဲကြစရာကိုမရှိတော့အဲ့ဒါဘာကြောင့်လဲအမှန်ကိုမြင်လို့အမှန်ကိုသိလို့ကျင့်ထားလို့သုတဝါအရိယသာဝကောတဲ့မြတ်စွာဘုရားနဲ့အရိယာတွေရဲ့အဆုံးအမကိုရထားလို့ မြတ်စွာဘုရားရဲ့အဆုံးအမတွေရမထားတဲ့အခါကျတော့ဩဝေဒနာတွေကတက်ဒေါသတွေကဖြစ်တောက်တေခောက်အာနောက်ဆုံးဘလို့မှမရတော့မြန်မြန်သာသေးတာအေးပါတယ်ကွာဟောဖြစ်ကုန်ပြီဝေဒနာမခံနိုင်တော့ဘာလို့လဲအဲ့ဒီပထဝီကိုငါကိုငါဟာငါဥစ္စာလို့ယူထားလို့ပထဝီဓာတ်လို့လည်းမသိဘူးဖြစ်တယ်ပြက်တယ်လို့လည်းမသိဘူးတဲ့ အဲ့ဒီလိုအရိယာတွေရဲ့အဆုံးမသူတော်ကောင်းတွေရဲ့အဆုံးမရမထားလိုက်သည့်အတွက်အဲ့ဒီပုဂ္ဂိုလ်ဒီပထဝီဓာတ်ကြီးရဲ့အပေါ်မှာဟောငါနာတယ်ငါကြိုက်တယ်ငါထုံတယ်ဆိုပြီးစိုးရိမ်ရတယ်ပူဆွေးရတယ်ငိုကြွေးရတယ်တဲ့အဲ့ဒါဓာတ်ကိုဓမ္မမသိလို့ငါကိုငါဟာငါဥစ္စာလို့အယူလွဲလို့တဲ့တောကပရိဒေဝဒုက္ခဒေါမနတတွေလိုက်ရတာပါတဲ့ဒါကြောင့်မို့ မြတ်စွာဘုရားจิตသားအမှန်မြင်အောင်အဲ့ဒီလိုကြည်သာတဲ့ပထဝီတက်ကြီးကိုဒါပထဝီတက်တက်ပဲငါကိုမဟုတ်ဘူးသူတော်သူဖြစ်နေတာတင်တာလည်းငါကိုမဟုတ်ဘူးတောက်တာလည်းငါကိုမဟုတ်ဘူးမတင်မှနဲ့လည်းပြောမရမတောက်မှနဲ့လည်းပြောမရငါလည်းမပိုင်အစိုးမရတဲ့ပထဝီဓာတ်ကြီးတက်တက်ပါလားလို့ကိုယ်ခန္ဓာကိုယ်မှာပထဝီဓာတ်ကိုခြေသားအဲ့လိုမြင်အောင်ရှုသမ်းပါပထဝီဓာတ်တေဇောတဲ့ ပူတဲ့သဘောတဲ့အေးတဲ့သဘောတဲ့ခန္ဓာကိုယ်ကြီးမှာကြိုင်ကြည့်အော်ပူလာတာရှိတယ်အေးလာတာရှိတယ်အဲ့ဒီကနေပြီးတော့အစာတွေကျင်ညက်အောင်ချက်ပေးနေတယ်ဟောတေဇောမီတဲ့ပါစကတေဇောဆိုတာရှိတယ်ဦးဇင်းတို့စားသမျှအစာတွေအတွင်းထဲမှာအကုန်ကျင်ညက်အောင်ချက်ပေးနေတာနောက်ပြီးတော့ဇိရဏတေဇောတဲ့အခုတရားဓမ္မတွေဦးဇင်းတို့တွေမအိုခြင်းမဲနဲ့တဖြည်းဖြည်းအိုတဲ့ဒီသွားနေရတာအဲ့ဒါဇိရဏတေဇောကြောင့် တေဇောဓာတ်ကလောင်မြိုက်နေတာတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒါကြောင့်မို့အခုတရားအထုတ်တဲ့အခါကျတော့ညံနဲ့ကြည်လိုက်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ဥစဉ်ဥပမာပေးပေးနေတာလေမိဘုံကြီးပေးနေရသလိုပဲလို့ပြောနေတာအဲ့ဒါစေတနာတေသောမိတွေကဒီမှာရုပ်တွေကိုလောင်ကျွမ်းနေတာရုပ်တွေကိုလောင်ကျွမ်းနေတာစေတနာတွေတရှိန်ရှိန်တရိပ်ရိပ်တတုတ်တုတ်နဲ့လောင်ကျွမ်းနေတာရုပ်သက်တွေဖြစ်နေတယ်ဥစဉ်တော့အစာအစာတွေစားပေးနေလို့ကံတွေလည်းရှိသေးလို့နော် အဲ့ဒီကန်ဆိုင်ဥဒုအာဟာရဆိုတဲ့အကြောင်းတရားလေးပါညီမျှပြီးတော့ရုပ်သစ်တွေဖြစ်နေတော့အဟောင်းတွေကိုတခါတည်းအဲ့ဒီမှာဇေဒနာတေသောအကုန်လောင်ကျွမ်းပြင်နေတာခန္ဓာကိုယ်ကြီးကိုတေသောမိတ္တတွေအကုန်လောင်ကျွမ်းနေတာဇေဒနာတေသောအိုမင်းအောင်တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအိုမင်းအောင်လုပ်ပေးနေတာအဲ့တော့အပူမီးတွေကခန္ဓာကြီးထဲမှာအကုန်ရှိတယ်အကုန်လောင်ကျွမ်းနေတာပါစကမီးတွေကလည်းလောင်နေတာပဲဇေဒနာတေသောဆိုတဲ့အိုချင်းမီးတွေကလည်းလောင်နေတာပဲအိုးခန္ဓာကိုယ်ကြီးတွေက အစာသစ်တွေရုပ်သစ်တွေဖြစ်ပြီးရုပ်ဟောင်းတွေကလည်းသူ့အတူလောင်ကျွမ်းပြီးသူ့အတူပျက်စီးနေတာအဲ့ဒီလိုပျက်စီးပြီးပြောင်းလဲပြောင်းလဲပြောင်းလဲနေတာအဲ့ဒီပြောင်းလဲနေတဲ့တေဇောဆိုတဲ့မီးရှိတယ်အဲ့ဒီမီးကလည်းပဲဦးဇင်းတို့ဒကာဓမ္မတွေအတွင်းတေဇောမီးတဲ့အဲ့ဒါအခုပူတယ်နော်ပါစကတေဇောမီးတွေဇေဒနာတေဇော အတွင်းထဲကပူတာတွေအပြင်ပူနေတယ်အဲ့ဒီဟာတွေအပူမှုအဲမှုအလုံးဟာတေဇော အဲ့ဒါအတွင်းတန်တန်အိဇဒတန်တန်မှာဖြစ်တဲ့တေဇောမိကဲ့သို့အပြင်မှာလည်းမိတွေရှိတယ်။ကြွာတွေမြို့တွေလောင်နေမိသူလည်းပူတာပဲ။အဲ့ဒီမိတွေကလည်းကိုယ်မပိုင်သလိုပဲ။ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအဲ့ဒီမှာပူပြီးတော့တခါတည်းချက်ချက်တောက်ပူးလောင်နေတဲ့ဟာကြီးကိုယ်ပိုင်လားဆိုမပိုင်ဘူး။အစိုးရသလားမရဘူး။မပူပါနဲ့ပြောကြည့်မရဘူး။တရားမို့အဖျားတွေတဲတကဝိုးရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ ပူလွန်အားကြီးလို့တော့ခေါင်းမှာတခါလေးရေခဲဘတ်တွေနဲ့တောင်မှတင်ပြီးတော့စုပ်ယူပါသေးတာလေပူလွန်အားကြီးတော့အဲ့ဒါကြောင့်မို့အဲ့ဒီပူဓာတ်တဲ့တေဇောဆိုတဲ့မီးတွေရှိတယ်တဲ့အဲ့ဒီမီးတွေကလည်းပဲချစ်သားအဲ့ဒါတွေပူလောင်လာတဲ့အခါကျတော့ငါပူတယ်လို့ငါကိုငါဟာငါဥစ္စာလိုမြန်သွားအယူမမားနဲ့နော်တဲ့အဲ့ဒီပူဓာတ်တဲ့သဘောဟာချစ်သား ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်အဲ့ဒါတေဇောဓာတ်ရဲ့သဘာဝတတ္တိတသက်ပဲဓာတ်ကိုဓာတ်လို့မြင်အောင်ချက်သားကြိတ်အဲ့ဒီဓာတ်သဘောဆိုတာတွေဟာ သူ့သဘောသူ ဆောင်းနေတာသူ့အလောက်သူလုံနေတာအဲ့ဒါကိုသွားပြီးတော့ငါပူတယ်ဆိုရင်တေဂာနာနိကြသွားပြီအဲ့ဒီပူဓာကြီးကိုငါပူတယ်ငါပူတယ်ငါပူတယ်ဆိုရင်အဲ့ဒါကိုငါသွားလှုပ်လိုက်လို့ ဒိဋ္ဌိကလို့အဲ့ဒီနောက်မှာဒေါသလိုက်တာတဲ့ဒိဋ္ဌိနောက်ဒေါသလိုက်တော့အဲ့ဒီမှာသေတော့ငရဲဆင်းရတာပူတယ်လောင်းနေပူတယ်လောင်းနေဆိုတော့သေကနာနီကြောအဲ့ဒီအပူမီးတွေဟတ်လာတော့ငရဲမီးတွေမြင်ပြီကံကမနမိတ်ဂတိနမိတ်လာပြီဘာလို့လဲကိုယ်စိတ်ကပူတယ်ပူတယ်ပူတယ်လို့သွားပြီးအာယုံပြုတ်လို့အဲ့ဒီပူတယ်လို့တင်ညာပေးတာအပေါ်မှာငါပူတယ်ဆိုတဲ့ဒိဋ္ဌိ ငါပူတယ်ဆိုတဲ့ဒိဋ္ဌိရဲ့နောက်မှာအဲ့ဓာကြီးကို မကြိုက်မနှစ်သက်တဲ့ဒေါသကြီးလဲလိုက်ရောအဲ့ဒီပုဂ္ဂိုလ်ဟာသေတော့ငရဲသွားရတယ်ဒါကြောင့်မို့အဲ့ဒီအတွင်းအစ္ဆဒတန်တံမှာရှိတဲ့တေဇောဓာတ်ကလည်းပဲချက်သားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားအော်အပြင်မှာရှိနေတဲ့တေဇောမီးတွေငါမပိုင်အစိုးမရတကက်တို့ ငါရဲ့ခန္ဓာကိုယ်ထဲမှာရှိနေတဲ့ပူတတ်တဲ့သဘောကလည်းသူ့တဘာဝတက်တက်ပါလားဒီပူတတ်တဲ့သဘောဟာငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့တေဇောဓာတ်ရဲ့အပေါ်မှာအဲ့ဒီလိုအမှန်မြင်အောင် အမှန်သိအောင်ချက်သားမင်းရှုသန်းတော်ဝါယောဓာတ်တတိယတစ်ခုอ่ะလေဓာတ်အခု နာသီဝနေပြီးတော့ဝင်သက်လေထွက်သက်လေဟောဝမ်းနေတဲ့မှာ လက်ပတ်သွားနေတဲ့လေတွေအထက်ကိုတက်တဲ့လေတွေအောက်စုံဆင်းတဲ့လေတွေလေတွေတဲ့အကုန်ရှိတယ်အဲ့ဒီလေတွေဟာကိုပိုင်သလားဝမ်းကောင်းနေနှာခေါင်းပေါက်တွေနားပေါက်တွေအပေါက်တွေကလည်းအကုန်လေတွေထွက်နေတာပဲအဲ့ဒီသွားနေတဲ့လေတွေထွက်နေတဲ့လေတွေ ပိုင်သလားအစိုးရသလားจิตသားမရပါဘူးပြအေးအဲ့တိုင်းပဲအပြင်မှာရှိနေတဲ့လေကလည်းဒီတိုင်းသူကသူဟိုတိုက်ဒီတိုက်တိုက်နေတဲ့လေတွေကိုမမပိုင်မဲနဲ့ဟိုမတိုက်နဲ့ဒီမတိုက်နဲ့ပြောမှမရအဲ့ဒီလေတွေဟာ အပြင်ကလေအတွင်းကလေဘယ်လေမှကိုမပိုင်ဘူးအဲ့ဒါသဘာဝတရားကြီးတဲ့จิตသားအဲ့ဒီသဘာဝတရားဆိုတဲ့လေတွေသူ့အနေနဲ့သူလေဖြတ်ချင်တဲ့အချိန်ပြတ်သူဖြတ်သွားတာပဲ။ ခန္ဓာကိုယ်ကြီးတဲ့ဟောလေလက်ဖြတ်ရောခြေတော့ကြွမရလက်မမရဘူးဖြစ်သွားပြီအဲ့ဒီတော့အဲ့ဒီလေတွေဟာ ခြေသားတဲ့ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ကြည်သန်းတဲ့ခန္ဓာကိုယ်ကြီးထဲမှာကြည်တဲ့အခါကျတော့ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တွန်းကန်နေတယ်အဲ့တွန်းကန်နေတဲ့သဘောတွေအဲ့ဒါဝါရောတက်လို့ခေါ်တယ်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တက်ရင်တေသောတက် ခန္ဓာကိုယ်ကြည့်လိုက်တဲ့အခါကျတော့တခါတည်းအငွေ့တွေထနေသလိုတွေဆိုတေသောဓာတ်တွေတက်လာဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တွန်းကန်လှုပ်ရှားနေတာဆိုရင်ဝါယောဓာတ်အဲ့ဒီဝါယောဓာတ်ကလည်းဒီကိုယ်လုံးမှာတွန်းကန်လှုပ်ရှားနေတာတဲ့จิตသားအဲ့ဒီတွန်းကန်လှုပ်ရှားနေတဲ့ဝါယောဓာတ်ဆိုတဲ့ပထဝီရဲ့တေဇောရဲ့ဝါယောရဲ့အဲ့ဒီ၃ခုအဲ့ဒါဖုထပဓာတ်လို့ခေါ်တယ်အဲ့ဒီ၃ခုဖုထပဓာတ်နဲ့ ဦးဇင်းတို့ခုကာယအကြည်ဓာတ်နဲ့ပေါင်းစုံတော့ခန္ဓာကိုယ်ကြီးပေါ်မှာပေါ်လာသိတတ်တာကတော့ဝိညာဏဓာတ်ဟိုတနေ့ကဟိုမှာဦးဇင်းပြောခဲ့ပြီသိတာကဝိညာဉ်စိတ်ကြောင့်သိတာဒီဓာတ်တွေက ရုပ်ဓာတ်သဘောတွေသူ့ကြီးပဲတက်တက်က မသိတတ်ဘူးအဲ့ဒီဓာတ်သုံးပါးကိုဖွဲ့စည်းပေးတာကအာဘောဓာတ်ပထဝီတေဇောဝါယောဆိုတဲ့သုံးခုကိုနောက်ကနေမှဖွဲ့စည်းပေးတာ မုံလုံးလေးလှုပ်မယ်ဆိုတဲ့အခါကျအမှုန့်တွေကိုရေလေးနဲ့ရောပြီးမှလှုပ်လိုက်အဲ့ဒီအဆိုင်ခဲလေးမီးပေါ်တင်လိုက်တော့သူကသူကြက်သွားအဲ့ဒီထဲမှာရေလဲပါတယ်မီးလဲပါတယ်တွန်းကန်ထောက်ကန်ပေးထားတဲ့မကွဲမပြိုမကွဲအောင်ထောက်ကန်ပေးထားတဲ့လေဓာတ်လဲပါတယ်နော်အဆိုင်ခဲဆိုတဲ့ပထဝီဓာတ်လဲပါတယ်မုံလုံးလေးတစ်လုံးမှာအဲ့ဒီတိုင်းပဲအခုဦးဇင်းတို့ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာလည်းပဲဟောပထဝီဓာတ်ဆိုတဲ့အမှုန်တွေကလတ်တွေ မြောင်များစွာစုထားတာအဲ့ဒီတန်ပေါင်းများစွာသောကလပ်ဆဲတွေဆိုတဲ့ပထဝီဓာတ်တွေစုထားတာကိုမှ မကွဲမပြိုအောင်လို့အာဘောဓာတ်ရေဓာတ်ကဖွဲ့စည်းပေးတာအဲ့ဒါယူထောက်ကန်ပြီးတော့တည်နေနိုင်အောင်လို့လုပ်ပေးတာလေဓာတ်ကလုပ်ပေးထားတာဦးဇင်းတို့အခုဒီမှာမတ်တက်ရနိုင်တယ်ထိုင်နိုင်တယ်လေရှိလို့လေလေဖြတ်သွားရင်လဲနေမှာလေမှန်ထောက်ကန်ပေးမထားနိုင်ဘူးလေက လေမရှိရင်အခုထောက်ကံပေးထားအဲ့ဒီမှာအလုံးတလုံးအခက်တခဲဖြစ်တကဲဖြစ်အောင်တည်တတ်အောင်ထောက်ကံပေးထားတာကဝါရောလေဓာတ်ကထောက်ကံပေးထားတာအာဘောဓာတ်ကဖွဲ့စည်းပေးထားတာတေဇောဓာတ်ကကြက်စေတာเนาะအဲ့ဒါပထဝီဓာတ်ကိုအာလုံးအဲ့ဒီဟာမျိုးနဲ့ပေါင်းပြီးတော့လှုပ်ထားတော့အဲ့ဒီဓာတ်ကြီး၄မျိုးအဲ့ဒီဓာတ်၄မျိုးပြင်ဒီနေရာမှာမြတ်စွာဘုရားဓာတ်တစ်ခုဘာထဟောလဲဆိုတော့အာကာသဓာတ် ၅မျိုးထပ်ဟောတယ်အဲ့တော့အခုအာဘောဓာတ်ဆိုတာကိုတခါဖះပြန်ပြသေးတယ်ဘာတွေပြလဲဆိုချက်သားတော်တဲ့အာဘောဓာတ်အာဘောဓာတ်ဆိုတာခန္ဓာကိုယ်အတွင်းအာဘောအပြင်အာဘောအတွင်းအာဘောကဘာတွေလဲတဲ့မျက်ရည်တို့စီကြီးတို့သွေးတို့တလိပ်တို့နှတ်တို့ချွဲတို့နော်ကျင်ငယ်တို့ဆိုတဲ့အဲ့ဒီမှာအကြီးကြီးဆိုတဲ့ခန္ဓာကိုယ်ထဲမှာဖွဲ့စည်းယိုစီးတတ်တဲ့ဟာတွေ ခန္ဓာကိုယ်ထဲမှာဖွဲ့စည်းယိုစီးနေတဲ့အရည်တွေတတွေးတို့ချွဲတို့တလိတ်တို့နှတ်တို့အဲ့ဓာတွေအကုန်လုံးကို အာဘောဓာတ်အဲ့ဒီအတွင်းထဲမှာရှိနေတဲ့အာဘောဓာတ်ဆိုတဲ့အဲ့ဒီဟာတွေကဲချွဲတွေကြက်တယ်မကြက်ပါနဲ့ပြောမရဘူးနော်တလိတ်တွေမလဲကတ်လိုက်တာဟော မဖြစ်ပါနဲ့ပြောလို့မရဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားချက်သားတော်တဲ့ အဲ့ဒီမင်းတို့ထဲမှာရှိနေတဲ့အာဘောဓာတ်အတွင်းအစ္ဆဒအာဘောကလည်းဘာတစ်ခုမှမင်းမပိုင်မှုမဆိုင်မှုအစိုးမရဘူးအဲ့ဒီလိုပဲအပြင်မှာအခုယိုစိနေတဲ့ရေတွေအပြင်ဟာတွေလည်းကြည့်ဦးဇင်းတို့ဘာမှအမိတ်ပေးလို့မရဘူးနော်ဒါအခြားတုတ်တန်တစ်ခုကြောင့်မြတ်စွာဘုရားကသမုဒ္ဒရာကြီးတွေနဲ့နှိုင်းတယ်ပင်လယ်ရေပြင်ကြီးတွေနဲ့နှိုင်းတယ်ကဘာမြို့ကြီးတွေလောင်းတဲ့မီးတွေနဲ့နှိုင်းတယ်အဲ့လိုကိုမြတ်စွာဘုရားပြန်ဥပမာပေးပြဒါဦးဇင်းအကုန်ကျယ်လွန်းသွားမှာဆိုလို့ နောက်ထပ်ဟောစရာတွေများလို့အဲ့ဒီဥပမာတွေထပ်မပေးတော့နော်အဲ့တော့အပြင်ပမှာရှိနေတဲ့ဟာတွေအကုန်လုံးရေတယ်တဲ့စိတ်ဆင်းပြီးတော့တခါတည်းမျိုးတွေရွာတွေပြက်တာမျိုးထိတော့မြတ်စွာဘုရားဟောလိုက်တာအဲ့ဒါမျိုးတွေတိုက်စားသွားတဲ့ရေတွေကိုဘသူကမှသွားပြီးအမိန်ပေးလို့ရသလဲတဲ့မရပါဘူးဗျအဲ့ဒီတိုင်းပဲခန္ဓာကိုယ်ကြီးထဲမှာယိုစီးနေတာတွေမယိုစီးပါနဲ့အခုဟိုတခါတည်းအခုဟိုနှာကြီးယိုတယ်မယိုပါနဲ့တားလို့မှမရပဲနဲ့တောက်တောက်တောက်တောက်တောက်တောက်နဲ့ကြတာပဲ အဲ့ဒီရိုစီးခြင်းဖွဲ့စည်းခြင်းဆိုတဲ့အဲ့ဒီသဘောတရားတွေအလုံးဟာအော်ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့အဲ့ဒီလိုမြင်အောင်ကြည်စမ်းပါအဲ့ဒီကနေမှအာကာသဆိုတော့အာကာသကောင်းကင်မြင်ကြီးဟာဘာမှချိတ်လို့မရဆွဲလို့မရတကယ်တူပဲရေးလို့မရချစ်လို့မရကောင်းကင်ကြီးစာရေးရေးလို့မှမရပဲနဲ့ရေးလို့လည်းမရချိတ်လို့လည်းမရဘူးတဲ့အဲ့ဒီတိုင်းပဲဦးဇင်းတို့ရဲ့နှာခေါင်းပေါက်တွေနားပေါက်တွေပါးစပ်ပေါက်တွေ ရိုရာအပေါက်စီးဆေးရာအပေါက်ဆိုတဲ့အပေါက်တွေအလုံးဟာအဲ့ဒါအာကာသဓာတ်လို့ခေါ်တယ်အဲ့ဒီအပေါက်တွေဟာပိုင်သလားမပိုင်ဘူးအစိုးရသလားမရဘူးအဲ့ဒါရုပ်ဓာတ်၅မျိုးတဲ့နော်ပထဝီတေဇောအာဘောဝါယောအာကာသဆိုပြီးတော့ရုပ်ဓာတ်၅ပါးအဲ့ဒီရုပ်ဓာတ်၅ပါးသူ့ကြီးပဲနေမသိတတ်ဘူး ဝိညာဉ်ဆိုတဲ့အသိရှိလို့ तू ကသိတာအပေါ်ကတစ်ပင်ကြီးကလဲကြတယ်အောက်ကတစ်ပင်ကအဖိခံလိုက်ရတယ်အောက်ကတစ်ပင်ကနာတယ်လည်းမအော်ဘူးဘာကြောင့်လဲ तू ကအသိဝိညာဉ်မရှိလို့ဥစဉ်တော့လူပေါ်ပြောက်ကြတော့အောက်ခက်လေးကြလည်းမလဲနာလိုက်တာဖြစ်ပြီဟောဘာလို့လဲဝိညာဉ်ဆိုတဲ့သိတတ်တဲ့ဟာရှိလို့ရုပ်မှန်သမျှမသိဘူးသိတာနာနာကြောင့်သိတာနော်အဲ့ဒါကြောင့်မို့ဒီနေရာမှာမြတ်စွာဘုရားက သားတော်ရာဟုလာကိုကြတော့ယုတ်ဓာတ်၅မျိုးကိုပဲမြတ်စွာဘုရားဟောတယ်အဲ့ဒီယုတ်ဓာတ်၅မျိုးမှာတဲ့အာဂါတဓာတ်ကစအဲ့ဒီအာဂါတဓာတ်ကလည်းမျက်စိပေါက်တွေနှာခေါင်းပေါက်တွေဒွါရပေါက်တွေအပေါက်တွေဟာလာဟင်းလင်းကြီးတွေကိုပိုင်သလားအစိုးရသလားမပိုင်ပါဘူးဖေအစိုးမရပါဘူးဖေအေးအဲ့ဒီလိုပဲချက်သားတဲ့အဲ့ဒီမင်းရဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာရှိနေတာအဲ့ဒီဓာတ်၅မျိုးနဲ့ဖွဲ့စည်းထားတာ အဲ့ဒီဓာတ်၅မျိုးနဲ့ဖွဲ့စည်းထားတဲ့အဲ့ဒီခန္ဓာကိုယ်ကြီးကိုများငါကိုလို့ငါဟာလို့ငါဥစ္စာလို့များတွားပြီးတော့အယူမမှားနဲ့နော်တဲ့အယူမှားရင်ဘာတွေဖြစ်မှာလဲတောကတွေဒေါမနတတွေစိုးရိမ်ရခြင်းတွေပူဆွေးရခြင်းငိုကြွေးရခြင်းတွေလိုက်လာမှာငါယုံငါယုံငါယုံလုံနေတဲ့လူတွေမှန်ကြည့်ကြည်ရင်ကြည်နဲ့အိုးလာတော့ဘာဖြစ်စိတ်တွေဆင်းရဲမလာဘူးလားတနေ့တနေ့သွားပါပြီငါယုံကြီးရတော့တဖြည်းဖြည်းနဲ့အင်း ဘလို့လောက်ရပါမှာတော့ဟောမျိုးစုံကြမ်းရပြီဘာကြောင့်လဲအဲ့ဒါငါရုပ်လို့ရုပ်အပေါ်မှာစွဲလန်းလို့ရုပ်အပေါ်မှာစွဲလန်းမှု အာကြည့်ရင်အာကြည့်တော့အဲ့ဒီပုဂ္ဂိုလ်ဒုက္ခဖြစ်တယ်ရုပ်ကိုစွဲရင်နော်ရုပ်ကိုစွဲလို့ဒါကြောင့်မို့တချို့တယ်လေဆိုသေပြီးတော့မှတောက်တံမှာသွားပြီးတော့ပိတ်တာဖြစ်တာနော်ပိတ်တာဖြစ်တာဒီရုပ်ကိုစွဲတာ အဲ့ဒါဦးဇင်းတို့စာတစ်ခုဖတ်ရဘူးတယ်ဟိုမှာတုတ်တံမှာလူရောကောင်းကိုကလေးတွေကအဲ့ဒါခြေထောက်နဲ့ပိတ်ကန်တာဟိုကန်ဒီကန်သူတို့ကတော့ဘောလုံးလုပ်ပြီးကန်ကြတာပေါ့နော်အဲ့ဒါကိုတခါတည်းအဲ့ဒီမှာတရက်ဖြစ်နေတဲ့ပုဂ္ဂိုလ်ကငါကောင်းကန်ရမလားဆိုပြီးအဲ့ဒီကလေးကိုတရက်ဝင်ကြိုက်လို့ဝင်ပို့ပြီးလှုပ်တာနောက်တော့ဘာဖြစ်လို့လှုပ်လဲဆိုတော့ဒီကောင်တွေရတဲ့ငါခေါင်းကိုလှိတ်ကန်တယ်ဆိုသူကပြောတာသုတ်တန်ရောက်ပြီးတော့ ဟိုအယောထိကိုသူသွားဆွဲတာလေဒါကြောင့်မို့ရှေ့ရဆရာတော်ကြီးတွေကကိုကိုကိုဆွဲရင်တုတ်တန်သွားပြီးတရေဖြစ်တယ်လို့အဲ့လိုပြောတာနော်ဆွဲလမ်းမှုဥပါဒံတွေဟာအဲ့ဒီလောက်ထိကြောက်เสียကောင်းတယ်တဲ့ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီပထဝီတေသောအဘောဝါယောအာကာသဆိုတဲ့ဒီဓာတ်၅ပါးရဲ့အပေါ်မှာရုပ်ဓာတ်တရားတွေဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ချက်သားအမှန်ကိုမြင်အမှန်သိအောင် သေးသေးခြားခြားခြေသားမင်းစင်ញင်မှာသုံးသက်ပါပွားများပါအဲ့ဒီပေါ်မှာမဆွဲလန်းအောင်လုပ်ပါအဲ့ဒီပေါ်မှာညီးငွေသွားအောင်ကိုရှုစမ်းပါတရားရှုတယ်ရှုတယ်ဆိုတော့အခုရုပ်တွေစပြီးတော့ငယ်တဲ့ကနေကြည့်ပေါ်လာတဲ့လူလည်းအခုစပေါ်လာမယ်အဲ့ပေါ်လာတဲ့ပုဂ္ဂိုလ်ကလည်းအခုကြည့်ဒလဇအနိစ္စလက္ခဏာတာတင်ကြည့်နေသူဟာသူညာကပြောင်းလာလိမ့်မယ်ကိုကနေမှဟိုပြောင်းခြင်းဒီပြောင်းခြင်း မလုံနဲ့သူဟာနဲ့သူကိုမြတ်စွာဘုရားအနိစ္စသင်ကြီးနောမေဂိယအနတ္တတန်ထာတိငယ်တိတ်လေးကနေတတိထားပြီးကြည်ကြည်ကြည်ကြည်ပါများလာလို့ရှင်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာတင်းလာတယ်တောင့်လာတယ်ပူလာတယ်နော်ခန္ဓာကိုယ်ကြီးကြာကြာလေးလျှောင်းပြီးကြည်နေတင်းလာတယ်မယ်တောင့်လာမယ်ပူလာမယ်ထုံလာမယ်ဩကြာကြာလေးလျှောင်းရင်လည်းတက်လာမှာနော်အဲ့ဒီတက်လာတဲ့ပထဝီဓာတ်တွေတေဇောဓာတ်တွေအာဘောဓာတ်တွေဝါယောဓာတ်တွေ အဲ့ဒီဓာတ်ကြီးလေးပါးတွေဘလို့ပဲတက်လာ တက်လာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားတင်းလာမယ်ဆိုရင်တင်းလာကြီးပေါ်မှာတင်းတယ်တင်းတယ်လို့သွားတတ်မှတ်မိရင်တင်းလာကြီးပေါ်မှာဆွဲလန်းပြီးတော့အော်ငါတင်းတယ်ငါတင်းတယ်ဆိုနောက်ကဒေါသကြီးလိုက်လာအော်တေခါနာနိမြန်ဒီဒေါသနဲ့သေရင်တော့ငါအပယ်ဆင်းရမှာပါလားကိုကိုကိုအဲ့ဒါမျိုးသိပြီးတော့ဒါကြတဲ့အဲ့ဒီမှာတင် အခုရှုပါပထဝီဓာတ်တွေတက်လာတယ်ဩငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားတေဇောဓာတ်တွေတက်လဲငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ရိပ်ရိပ်ရွာရွာမောမောရှိန်ရှိန်ပူတယ်တောက်တယ်တင်းတယ်ခန္ဓာကိုယ်ဘာတွေပဲပေါ်ပေါ်နုနုပေါ်ပေါ်ကြမ်းကြမ်းပေါ်ပေါ်တဲ့ပေါ်တယ်မြရုပ်မှန်တယ်မြအနှိမ့်စမမြဲပါလားဒီရုပ်တွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားလို့ဖြစ်ချင်းပြက်ချင်းကိုတာတင်ပြီးတော့ နေတံမမနေသောဟမသမိနမေသော အတ္တာတိမြတ်စွာဘုရားငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်လို့တဏမာနဒိဋ္ဌိကိုခွာပြီးတော့ခြေသားတို့အမှန်မြင်အောင်ရှုနေပါအဲ့ဒါဓာတ်၅ပါးကိုမြတ်စွာဘုရားအရင်ဆုံးဟောလိုက်အဲ့ဒီဓာတ်၅ပါးဟောပြီးတော့မြတ်စွာဘုရားက စိတ်ထားထားပုံထားနည်း၅မျိုးကိုပြန်ပြပါတယ်အခုဓာတ်၅မျိုးကမှတ်မိပြီနော်ပထဝီတေဇော အာဘောဝါယော အာကာသဓာတ်ဆိုပြီးတော့ယုတ်ဓာတ်၅ပါးဒါသားတော်ရာဟုလောက်ဟောခဲ့တာအဲ့ဒီယုတ်ဓာတ်၅ပါးဟောပြီးတဲ့အခါကျတော့စိတ်ထားထားတတ်ဖို့၅နီးဖះကပြန်ပေးပါတယ်အဲ့ဒီ၅နီးကဘယ်လိုလဲဆိုတော့အခုဒီဓာတ်၅ပါးအတိုင်းပါပဲမြေကြီးကဲ့သို့ချက်သားမင်းကျင့်သမ်းပါမြေကြီးကသူ့အပေါ်ကိုပန်းနှံ့တာတွေလာပြီးတော့ ပြက်ချလဲ तू ကဝမ်းသာတယ်မပြောဘူးတဲ့မစင်ကြင်ကြီးတွေ तू စွန့်တော့လဲမြေကြီးကဘာမှမပြောဘူးအဲ့ဒီလိုပဲချစ်တာတဲ့မင်းရဲ့တရားဘာဝနာပွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာဓာတ်သဘောတွေပေါ်လာတဲ့အခါကျတော့စိတ်ကို မြေကြီးကဲ့သို့ထားရမယ်။ဟာကောင်းတဲ့အတွေ့အထိလေးတွေကြတော့မလေးကောင်းတယ်ကောင်းတယ်ဆိုပြီးအတင်းသားရပြီးတော့အော်နာကျင်ခံခက် ဖြစ်လာတဲ့ဝေဒနာတွေ ဖောက်ပြန်တာတွေလည်းတွေ့ရောအမလဲဒေါသတွေချောင်းချောင်းထွက်မဖြစ်စေရဘူးမြေကြီးကကောင်းတာချာချာဆိုးတာချာချာမြေကြီးကဒီတိုင်းပဲနေတဲ့ကဲ့သို့ကိုယ်ခန္ဓာကိုယ်ကြီးကကောင်းတာတွေပေါ်လဲစိတ်ကို တည်ငြိမ်အောင်ထားတယ်ဆိုးတာတွေဖြစ်ပေါ်လာရင်လဲစိတ်ကိုတည်ငြိမ်အောင်ထားရမယ်ဒါစိတ်ကို ကောင်းစွာနှလုံးသွင်းတတ်ဖို့နော်မြေကြီးကဲ့သို့ကိုချက်သားတဲ့ ကောင်းတဲ့အာယုံဆိုးတဲ့အာယုံဘယ်အာယုံတွေပဲလာလာဒီခန္ဓာကိုယ်ကြီးပေါ်မှာဘလို့ပဲလာလာကောင်းတာတွေအတွေ့အထိတွေလည်းဖြစ်ပေါ်လာမှာပဲဆိုးတာတွေလည်းဖြစ်ပေါ်လာမှာပဲထုံတာတွေကျင်တာတွေကြိုက်တာတွေပူတာတွေအေးတာတွေမျိုးစုံဖြစ်ပေါ်လာမှာပဲအဲ့ဒီဖြစ်ပေါ်လာတဲ့အခါမှာလည်းပဲဒေါသမဖြစ်ပါနဲ့ကောင်းတဲ့အရာတွေလာတဲ့အခါမှာလဲဝမ်းသာအားရမဖြစ်ပါနဲ့မြေကြီးကဲ့သို့စိတ်ကိုထားနိုင်အောင်လှုပ်ဆမ်းပါ ကဲသူကသူပူတာတွေလည်းသူ့သဘောကြိုက်တာလည်းသူ့သဘော ထုံတာလည်းသူ့သဘောကဲသူကသူဘာဖြစ်လို့နေနေငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီလိုမြေကြီးကဲ့သို့သိခံပြီးတော့ကိုစိတ်ကိုအဲ့လိုနှလုံးသွင်းပြီးကျင်သားမှာကောင်းတာလာလာ ဆိုးတာလာလာဘလို့အာယုံလာလာသိခံနိုင်တဲ့စွမ်းအားမြေကြီးပမာကို စိတ်ကိုထားပြီးတော့ချက်သားမင်းကျင့်ရမယ်နော်နောက်ထပ်ရေတဲ့ ရေကလည်းမစင်လဲသူကဆဲတာပဲကြံတဲ့ကောင်းတာတွေဖြစ်ပေါ်လာလဲဆဲတာပဲတဲ့ရေကဘာဆဲစေအဲ့ဒီရေကကောင်းတာလဲဆေးကြောတုတ်တင်တယ်မကောင်းတာလဲဆေးကြောတုတ်တင်တယ်ရေကလာတာမှန်သမျှအကုန်ဆေးကြောတုတ်တင်တာဒီဟာတော့မစင်ဖို့ငါမဆေးကျင်ဘူးဆိုတာမရှိပါဘူးချစ်သားတဲ့မင်းရဲ့စိတ်ကိုလဲကောင်းတဲ့အာယုံ ဆိုးတဲ့အာယုံဘဲအာယုံတွေပဲလာလာမင်းအဲ့ဒီလိုထားနိုင်အောင်ကြိုးစားနော် ရေကဲ့သို့လည်းစ조사ရမယ်လေကဲ့သို့လည်းစ조사ရမယ်တဲ့လေရလည်းဒီတိုင်းပဲတဲ့အာငါတော့အိမ်သားကျိုးအိမ်သားကြားမို့လေမတိုက်ချင်ဘူးဆိုတာမရှိဘူးဘဲကြောင်ကြောင်ကြားလည်းတိုက်တာဟင်းလင်းမြင်လည်းတိုက်တာကောင်းတာလည်းတိုက်တာအမွှေးနှသားတွေပြက်ထက်လိုက်လဲလေကတိုက်ပြီးသွားတာပဲကျင်ကြီးတွေကျင်ငယ်တွေပြက်ထက်လိုက်လဲလေကသိမ့်ယူသွားတာပဲတိုက်ခတ်ပြီးသိမ့်ယူသွားတဲ့လေခက်တို့ချက်သားတဲ့ကောင်းတဲ့အာယုံဆိုးတဲ့အာယုံ ဘယ်အာယုံတွေပေါ်လို့လာလာချစ်သားမင်းရဲ့စိတ်ကို မတုံမလှုပ်ဖဲနဲ့နေအောင်မင်းအဲ့လိုကျင့်ရမယ်နော်မြေကဲ့သို့လည်းကျင့်ရမယ်ရေကဲ့သို့လည်းကျင့်ရမယ်လေကဲ့သို့လည်းကျင့်ရမယ်မီးကဲ့သို့လည်းကျင့်ရမယ်တဲ့ကဲမီးတဲ့လည်းကျင်ကြီးကျင်ငယ်တွေပြက်ထဲလည်းမီးကလောင်ကျွမ်းပြလိုက်တာပဲအမွှေးနှံ့တာတွေထက်လိုက်လည်းမီးကလောင်ကျွမ်းလောင်ကျွမ်းပြလိုက်တာပဲ ဒါကတော့မလောက်ကျွမ်းကျင်မှုဟိုကလောက်ကျွမ်းကျင်တယ်ဆိုတာမိဟာမရှိပါဘူးတဲ့တဘာဝတရားမိဟာ လာသမျှအကုန်လောင်ကျွမ်းတက်ကက်လို့ချက်သားတဲ့ဘယ်အရာတွေပဲလာလာမင်းအဲ့ဒီပေါ်မှာသွားပြီးတော့မခံကျင်တဲ့စိတ်တွေနဲ့အဲနှစ်သက်တဲ့စိတ်တွေနဲ့မဖြစ်ပါနဲ့စိတ်ကိုတီးတီးငြိမ်ငြိမ်ထားနိုင်အောင်လှုပ်ဆန်းပါအာဂါတကောင်းကင်ဟင်းလင်းမြင်းကြီးဟာ ဘာနဲ့မှဆွဲလို့မရချိတ်လို့မရထိလည်းချိတ်လို့မရဖက်နှက်လည်းတင်လို့မရဘူးနော်အဲ့ဒီလိုပဲတဲ့ဟာဒီခန္ဓာကိုယ်ရဲ့အပေါက်အာကာသဆိုတာလဲဘာမှချိတ်လို့မရဆွဲလို့မရတဲ့အရာသဘာဝအဲ့ဒီအာကာသဟင်းလင်းမြင်ကြီးကဘာမှချိတ်ဆွဲမရတကက်တို့ဘာကိုမှမင်းတွေ့တာကညှိခြင်းမထားပါတော့နဲ့ချစ်သားရုပ်ကိုလည်းငါရုပ်လိုမြန်သွားပြီးတော့ရုပ်တွေဖောက်ပြန်တဲ့အခါမှာပျက်စီးတဲ့အခါမှာ ငါရုပ်လိုမြန်သွားပြီးတော့မင်းမကန့်ညိနဲ့နော်ဝေဒနာတွေခံစားတဲ့အခါမှာလဲငါခံစားတယ်လိုမြန်သွားမကန့်ညိနဲ့တဲ့စိတ်ကိုလဲငါစိတ်လိုမြန်သွားမကန့်ညိနဲ့တဲ့နော်တင်ညာကိုလဲငါမှတ်သားတယ်လို့သွားမကန့်ညိနဲ့တဲ့ဝေသင်္ခါရတရားတွေကိုလဲငါစိတ်ငါဟာဆိုပြီးတော့သွားပြီးတော့မကန့်ညိနဲ့နော်ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာဒီသဘောဒီတရားတွေဟာသူ့သဘောသူဆောင်နေတယ်သူ့သဘောသူဖြစ်နေတယ်လို့ ချက်သားအဲ့ဒီလိုမြင်အောင်စိတ်ကို ရေမြေလေမီကဲ့သို့စိတ်ကိုထားပြီးတော့ကောင်းငင်ကြီးကဲ့သို့မတွယ်မညှိအောင်မင်းနေပါချက်သားကဲဦးဇင်းတို့ဒကာတော်မတွေသုံးသက်ကြည်စမ်းဒီတရားဘလောက်ကောင်းတယ်လဲဦးဇင်းတို့တို့ရနေ့စဉ်နေနေတာတွေ့တာမှုတွေနဲ့နေတာနော် တန်ကြီးမှုတွေနဲ့နေတာတနေ့တနေ့ငါကိုကြီးငါဟာကြီးငါဥစ္စာကြီးငါယုတ်ကြီးငါခံစားတဲ့ငါမှတ်သားတဲ့ငါငါငါနဲ့နေတာအဲ့ဒီလိုနေလို့တေဃာနာနေကြတော့လေအဲ့ငါစွဲကြီးတွေနဲ့စွဲပြီးသေလို့အပေပုံရောက်ကြဒုက္ခဖြစ်ကြဆင်းရဲဒုက္ခရကြတာအဲ့တော့ဦးဇင်းတို့ကအခုဖရာရဲ့အဆုံးအမယူပြီးဩခန္ဓာကိုယ်ကြီးထဲမှာရုပ်သဘောတွေသူ့အတူဖောက်ပြန် ရုပ်တွေဖောက်ပြန်ပြောင်းလဲတော့လဲသူ့သဘောပဲငါသဘောမှမဟုတ်တာဝေဒနာတွေဖောက်ပြန်ပြောင်းလဲတော့လဲသူ့သဘောပဲငါသဘောမှမဟုတ်တာလို့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီရဲ့အပေါ်မှာအမှန်တွေကိုမြင်လာအောင်အမှန်တွေကိုသိလာအောင်မြင်တာများများနှလုံးသွင်းပြီးတော့တရားထိုင်တိုင်းထိုင်တိုင်းတခါတည်းစစချင်းနှာသီဝလေးလေးဝေနာတိထွက်တာတိဝေနာတိထွက်တာတိမှတ်ရင်မှတ်ရင်နဲ့များအော်တင်းတဲ့သဘောတွေပေါ်လာရင်အော်တင်းတာလဲငါကုမဟုတ်ငါဥစ္စာမဟုတ်ပါလား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 ယောဂဝေဒနာတွေဘလောက်ဖြစ်ဖြစ်သိခံပြီးတော့ရှုရမယ်ကဲပါအောင်ယူပါအောင်လောက်ကြပါအောင်ဆိုရင်ဥစဉ်တို့ဒကာဓမ္မတွေအဲ့ဒါတရားမကိန်းသေးဘူးလို့မှတ်ပါတရားကိန်းလာပြီဆိုလို့ရှိရင်ဖြစ်လာတဲ့ဝေဒနာတွေကိုသေလူမျောပါဖြစ်တဲ့ဝေဒနာတော့အဆုံးစွန်သိခံရတယ် တည်ကြီးနဲ့တခါကဲပါအောင်ကဲပါအောင်အဖေကဲပါအောင်အမေကဲပါအောင်ဘယ်သူမှလည်းမကဲနိုင်အော်ပြီးတော့တခါတည်းညှိညူပြီးတော့ဘာဖြစ်လဲဒေါသဖြစ်တာပဲရှိတယ်တကယ်တော့ဘယ်သူမှမကဲလို့မရတဲ့ဟာကြီးကိုအဲ့ဒါကြီးကိုတခါတည်းဒေါသကြီးနဲ့လှုပ်နေလဲကိုယ့်အတွက်အကျိုးမရောက်သိခံပြီးတော့ကဲဒီခန္ဓာကြီးရလို့ဒီဒုက္ခတွေရတာပါလားငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလား ငါလည်းမဟုတ်ပါလားလို့ငါကိုမဟုတ်တဲ့အကြောင်းငါဥစ္စာမဟုတ်တဲ့အကြောင်းငါမဟုတ်တဲ့အကြောင်းကိုဆင်ញံသုံးသပ်ပြီးတော့အဲ့ဒီဓာတ်သဘောတွေသူ့သဘောသူဖောက်ပြန်တာတွေပြောင်းလဲတာတွေပေါ့အဲ့အပေါ်မှာငါတဏမာနဒိဋ္ဌိအကတ်မခံမဲနဲ့ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဆိုပြီးတော့အမှန်မြင်အောင်ကြည့်အမှန်မြင်အောင်ရှုပြီးနှလုံးသွင်းပြီးနေလိုက်လို့ချင်းဟောတရားနဲ့နေတာအဲ့ဒီကြတော့ကဲပါအောင်လဲမអော်တော့ဘူးယူပါအောင်လဲမអော်တော့ပါဘူးတဲ့ဒါကြောင့်မို့ အဲ့ဒီလိုအစဉ်မျိုးရောက်သွားအောင်ဦးဇင်းတို့ဒကာတော်မတွေမြတ်စွာဘုရားသားတော်ရာဟုလာကိုဆုံးမခဲ့တယ်ဆိုပေမဲ့ဦးဇင်းတို့ဒကာတော်မတွေကို၌ဒီခန္ဓာရှိတာဒီလိုပဲကျင့်ရမှာပါအဲ့ဒါကြောင့်အခုမြတ်စွာဘုရားက စိတ်ထားနီး၅မျိုးเนาะပထမရုပ်ဓာတ်၅မျိုးအခုစိတ်ထားနီး၅မျိုးကလည်းမြေကြီးကဲ့သို့စိတ်ကိုထားရမယ်ရေကဲ့သို့လေကဲ့သို့မိကဲ့သို့เนาะ အာကာသကောင်းကင်ကြီးဟာဘာမှချိတ်ဆွဲမရတကဲ့သို့ဘာတစ်ခုပေါ်မှ တွေ့တာကန့်ညိခြင်းမရှိအောင်ချက်သားကျင့်သားမှာဆိုပြီးတော့အဲ့ဒီမှာစိတ်ထားနီး၅မျိုးဘယ်နှမျိုးရသွားပြီ10မျိုးဒီနေ့ကပြီးအောင်ဟောရမှာဆိုတော့ဒီကမကြီးတွေနော်အဲပြီးအောင်ဟောရမှာအဲ့တော့အခုရုပ်ဓာတ်၅မျိုး မှတ်မိပြီနော်အခုစိတ်ထားနီး၅မျိုး နောက်ထပ်6မျိုးဟောမြတ်စွာဘုရားဒါလိုအပ်လို့ပေးတာတော့သားတော်ရဘူးလားထိုင်ဟောတာတထိုင်နဲ့ဟောတာဆိုတော့ဦးစင်ကလည်းတထိုင်နဲ့ပြီးအောင်ပေးရမှာပေါ့နော်အဲ့တော့နောက်ထပ်စိတ်အဲနောက်ထပ်အကျင့်ပွဲ6မျိုးအဲ့ဒါကတော့လွယ်ပါတယ်ဗြမဝိဟာရတရား၄ပါးမေတ္တာကရုဏာမုဒိတာ ဥပေက္ခဗြမဝိဟာရတရား၄ပါးရဲ့ အတုပတင်ညာရဲ့အနိစ္စတင်ညာဆိုတော့ဘယ်နှမျိုးတော့6မျိုးเนาะ6မျိုးအဲ့ဒီ6မျိုးကိုပြန်ပြီးတော့ဒါကအာနာပါနကမ္မထမဟောခင်မှာဟောတာဒီဟာကပထမ10မျိုး အခု6မျိုးเนาะအဲ့ဒီမှာအခု6မျိုးထပ်ပြီးတော့ဟောပြီဆိုတော့မြတ်စွာဘုရားကချက်သားတဲ့မင်းမေတ္တာကမ္မထံကိုလည်းမင်းအမြဲပွားနော် မေတ္တာကမ္မထံကိုလည်းအမြဲတမ်းပွားနေစမ်းပါတဲ့မေတ္တာကမ္မထံကိုလည်းမေတ္တာကမ္မထံကိုပွားသောအဖြစ်မင်းဘာကြိုးရမလဲမင်းရဲ့စိတ်ထဲမှာအမျက်ဒေါသတွေကို မင်းဖယ်ရှားနိုင်လိမ့်မယ်အကျိုးတရားကိုမြတ်စွာဘုရားတိုက်ရိုက်ပြောလိုက်တာမင်းမေတ္တာကမ္မထံကို ပွားနေရင် အမျက်ဒေါသတွေဖယ်ရှားနိုင်လိမ့်မယ်ကိုယ်စိတ်ထဲမှာဟိုလူမကျင်တာဒီလူမကျင်တာရှိတာပဲလေ ဒေါသဆိုတာအနာဂါမိမဲ့ကြီးကျမအပြီးပယ်တာသောတာပန်လည်းဒေါသမပယ်သေးဘူးသဂရာကံလည်းမပယ်သေးဘူးအနာဂါမိမဲ့မှာဒေါသအပြီးပယ်တာအဲ့ဒါကြောင့်မို့ဦးဇင်းတို့တန်တန်တွေမှာမကျင်နိုင်ရင် ဖြစ်ပေါ်လာတဲ့ဒေါသဆိုတာရှိတယ်အဲ့ဒီဒေါသဆိုတဲ့စိတ်ကလေးကဦးဇင်းတို့တန်တန်မှာအခုကိမ့်ကိမ့်ကိမ့်ကိမ့်လာတော့အဲ့ဒီဒေါသကိုဦးဇင်းတို့ကဖယ်ရှားနိုင်အောင်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 ဒီပုဂ္ဂိုလ်ကွာငါပေါ်ဒီလိုလောက်ရလေချင်းစိတ်ထဲမှာတနှုတ်နှုတ်ဒေါသတွေဖြစ်တယ်အဲ့ဒီဒေါသကိုမြတ်စွာဘုရားက မင်းတို့ဖယ်ရှားခြင်းနဲ့ငြိမ်ငြိမ်အေးအေးနေခြင်းနဲ့ဆိုရင်တော့အဲ့ဒီဒေါသကိုဖယ်တတိထားပြီးတော့မေတ္တာရာနာနာပို့စမ်းပါတဲ့ကဲမေတ္တာရာပို့တဲ့မေတ္တာပို့ပါများပို့ပါများတော့ဥစ္စံတော်တရားတော်မတွေစိတ်ထဲမှာအိုးဒေါသစိတ်ကမကျင်နိုင်ဝင်လာတာပဲ ဝင်လာတဲ့စိတ်ကောဒီဒေါသလေးကိုဖဲတခါတလေကိုကသူ့ဒေါသစိတ်ထဲမှာမပြေဘူးဘာပြန်ကြည့်ရလဲကျေးဇူးတရားပြန်ကြည့်ရအော်သူငါဘောဒီလိုကောင်းတာတွေတော့လုပ်ဖူးပါတယ်ဒီချိန်ကြမှာတာသူငါဘောဒီလိုရဲ့ဆက်ဆက်လုပ်တာအော်ကောင်းတာတွေကြည့်အာအဲ့လိုကြည့်လို့မှမရရင်အော်ဒီပုဂ္ဂိုလ်ကငါရန်သူလောက်ပြီးငါဒီလောက်တာနှိမ့်ဆက်နေတာအရင်ဘဝတော့ငါအဖေလားအမေလားဆွေလားမျိုးလားတခုတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်ပဲ အတိတ်ဘဝဆွေမျိုးတွေပြန်ဆက်အဲ့လိုနီးနဲ့လည်းဖြေပြောက်ရတယ်တဲ့နော်အော်တခါတည်းသူ့ရဲ့ကျေးဇူးတရားတွေကိုကြည့်ပြီးတော့လည်းဖြေပြောက်ရတယ်တဲ့အဲ့လိုနီးအမျိုးမျိုးနဲ့သူ့ကိုကျေးဇူးတွေတင်ပြီးအော် तू ကတော့ငါဆက်ပြီးပြီးသွားပြီကြမ်းနေတာကငါစိတ်ထဲမှာကြမ်းနေတာငါကလက်ခံပြီးတော့ तू ကငါ့ကိုဆဲတယ်ဆဲတယ်ပြောတယ်ပြောတယ်ဆိုပြီးတော့လက်ခံထားတာကငါပဲဆိုပြီးတော့အဲ့ဒီစိတ်ကိုဦးဇင်းတော့နိုင်အောင်တိုက်ယူရမှာလွယ်လွယ်တော့မရဘူးနော် လွယ်လွယ်တော့မရဘူးဒီလောဘတွေဒေါသတွေမောဟတွေကတတန်တရာလုံးကိုယ်တဏ္ဏကိမ့်လာတာကိမ့်လာတဲ့တရားကြီးကိုချက်ချင်းကြီးပယ်ထုတ်ဖို့ဆိုတာမလွယ်ဘူးဒါကြောင့်မို့ဩရှေ့ကအရိယာတွေသူတော်ကောင်းတွေလှုပ်တဲ့နီးမိလိန်နာမင်းကြီးကကဲဒီနေ့ကနေစပြီး9ရက်အတွင်းငါရဲ့တန်တာမှာဒေါသစိတ်ဖြစ်ရင် ဖြစ်တဲ့ဒေါသစိတ်ကို သိတာနဲ့တပြိုင်နက်တည်းပယ်နိုင်အောင်လုပ်မယ်ဆိုပြီးတော့တခါတည်းစိတ်ကိုတန်ဋိဌံချလောဘစိတ်ကလေးပေါ်လာရင်အဲ့လောဘကိုငါတခါတည်းပယ်နိုင်အောင်လုပ်မယ်မောဟစိတ်ပေါ်လာရင်အဲ့ဒီမောဟကိုငါပယ်နိုင်အောင်ကြိုးစားမယ်ဆိုပြီးတော့စိတ်ကိုတန်ဋိဌံချရတယ်အခုလည်းပဲဩငါငြိမ့်ငြိမ့်အေးလေးနဲ့နေတတ်ဖို့ဒေါသတွေငါနင်းနေရတာနဲ့ဆိုင် ကဲဒီတနေ့ငါဒေါသမထွက်အောင်နေမယ်ဩ ဒိဋ္ဌံထားလိုက်ဒေါသစိတ်လေးဖြစ်လာရင်ဩဒီနေ့ငါဒေါသမဖြစ်အောင်နေမယ်လို့ငါစိတ်ငါဒိဋ္ဌံထားပါလားဆိုပြီးဟောကိုယ်စိတ်ကိုဆုံးမထွက်လာတဲ့ဒေါသတွေကိုပြန်ဆုံးမအဲ့လိုနီးနဲ့လှုပ်ယူရတာနော်မေတ္တာတွေနာနာပို့မေတ္တာတွေပို့အဲ့ဒီတော့မေတ္တာတွေပို့ပါများပို့ပါများတော့လောကဆိုတာကတခါတလေကြတော့ကိုကမှန်ပေမဲ့လည်းငုံခံနေရတာရှိတာလေ။ ကိုယ့်ရဲ့အတိတ်ကအကုသိုလ်ကံတွေကဖီစီနှိပ်ဆက်လာပြီဆိုလို့ရှိရင်လှုပ်လို့မရဘူးအဲ့တော့စတနီယာအခုပြန်တော်မူသွားတဲ့ဆရာတော်ဖရာကြီးကိုတခါတယောက်က မေးတယ်အရှင်ဖရာတဲ့ကံတရားတွေဆိုတာဘလို့လဲဒီအကုသိုလ်ကံတွေအကျိုးပဲဆိုတော့ဆရာတော်ကြီးကသူပေးတဲ့ဥပမာလေးကကောင်းတယ်ဟဲ့ကောင်ရမင်းကိုခံရမယ့်အချိန်ရောက်ရင်မင်းက10နှစ်သားအရွယ် ကိုနဲ့ဆန်နဲ့အရွယ်မှာလူကြီးတယောက်ကမင်းရိုက်နှက်တယ်မင်းပြန်လုံနိုင်လို့လားတဲ့မလုံနိုင်ပါဘူးဗျအေးအဲ့လိုပဲတဲ့ဝကြွေးကြီးအဲ့လိုခံရတာပဲတဲ့ပြန်ကိုလုံလို့မရဘူးပြန်ကို ပြောလို့မရဘူးလောကကြီးอ่ะကိုကြွေးကြီးရင်ခံရတာအဲ့တော့ကိုခံရရင်ခံရပါစေငါသူများလှုပ်ခဲ့လို့သူများတွေကကိုပေါ်ဆဲတယ်ဆဲပါစေသူများတွေကကိုပေါ်ဆွဆွဲတယ်ဆွဆွဲပါစေဟော စိတ်ကိုအဲ့လိုထားပြီးတော့ သူ့အပေါ်ဒေါသပြန်မဖြစ်အောင်ကိုယ်စိတ်ကိုနိုင်နေအောင်ကဲဒီတနေ့ငါရဲ့စိတ်ထဲမှာငါဒေါသကိုမဖြစ်အောင်ငါလုပ်မယ်ဆိုပြီးတော့တခါတဲ့အဲ့ဒီမှာအခုပြောသလိုပဲဦးဇင်းတို့မေတ္တာတုတ်တွေယူရတာရှိတယ်မေတ္တာတွေပို့ရတာရှိတယ်နော်အခက်အခဲတွေလောကရန်တွေကျုံးလိုက်များသောအားဖြင့်ဒေါသတွေထွက်တုံပြန်ဟာတခါတဲ့ तू ပြောငါပြောပြန်ပြီးလှုပ်တယ်အဲ့ဒီဟာတွေကဘာပြန်ပြီးအမားတွေအကုန်ပြန်ဖြစ်တယ် အမားတွေအကုန်ပြန်ဖြစ်တာလောကဒဏ်ကတော့လူတိုင်းလာမှာပဲဘသူမှရှောင်လို့မရဘူးကိုဘလောက်ကောင်းလို့နေနေနော်ဘလောက်ပဲကောင်းလို့နေနေအတိတ်က မကောင်းခဲ့တာတခုရှင်ချခံရမှာပဲအဲ့ကြရင်ပြောခံရမှာပဲဆိုခံရမှာပဲအဲ့ဒီကြတော့ဘာလုပ်မလဲဦးဇင်းတို့ဒကာဒကမတွေဘာမှမလုပ်နဲ့ဂုံတော်မေတ္တာရဏနာထုတ်ဦးဇင်းဘဝတော့ဦးဇင်းရင်တော့ကအိန္ဒိယမှာတော့ကအသက်35 36လောက်တုန်းက ဘဝမှာလောကရန်တွေအပြင်းထန်ကြုံခဲ့ဘူးတယ်အဲ့ဒီလိုကြုံတော့ကလည်းဒီတိုင်းပဲဖယားကန်းနဲ့ပဲနေရောညာရောငုတ်တုတ်ထိုင်ပြီးတော့ပဲကိုဟန်နဲ့ကိုဂုံတော်ပွားမေတ္တာပို့ပြီးဒီလိုပဲလုပ်တာပဲဒါကြောင့်မို့ဘဝမှာလောကရန်တွေကြမ်းလာပြီဟဲ့ဆိုရင်ဘာမှလုပ်မနေဘူးအဲ့မေတ္တာသုတ်တွေကြီးပဲလှိမ့်ရွတ်ပြီးတော့မေတ္တာပဲနာနာပို့ကိုယ်စိတ်ကိုငါ့ကိုဒီဒေါသစိတ်ပေါ်လာတဲ့ဒေါသစိတ်ငါစိတ်ကိုငါမဖြစ်အောင်ပြန်ထိမ့်မယ်ငါမဖြစ်အောင်ပြန်ထိမ့်မယ်ဆိုပြီးအဲ့လိုလုပ်ယူရတာ အဲ့ဒါကြောင့်မို့မေတ္တာ ကမ္မထံကို ပွားများခြင်းရင်မေတ္တာရဲ့ရန်သူဟာဒေါသအဲ့ဒီဒေါသတရားကို နိုင်နှင်းအောင်နှိမ်နှင်းရအဲ့ဒီကြတော့ဘာလို့ရလဲကိုဟာကိုတခါတည်းမေတ္တာတွေနာနာပို့ရတယ်လောကကြီးကတခါတလေကြတော့ဦးဇင်းတို့ကသဗ္ဗဘုရားရှင်ရဲ့လက်ထက်မှာယဟန်တော်တွေကိုမာနကဖျက်ဆီးခြင်းတဲ့အခါကျတော့ဘာလုပ်လဲဆိုတော့တမျိုးလုံးကိုလိုက်ပြီးတော့နာမည်ဖျက်တာ အာယဟန်တော်တွေကဘလို့လောက်တယ်ညာလို့လောက်တယ်ဟိုလူကဟိုပြောဒီလူကဒီပြောတမျိုးလုံးအုံအုံထနေအောင်ယဟန်တော်တွေရဲ့အပြစ်တွေပြောကြတာပြောကြတဲ့အခါကျတော့မြတ်စွာဘုရားချက်သားတော်တဲ့တမျိုးလုံးကမင်းတို့အပြစ်တွေဝိုင်းဝိုင်းလဲပြီးတော့အပြစ်တွေပုံချပြောနေတာအဲ့ဒါမင်းတို့တာမန်မထင်နဲ့အဲ့ဒါမာနဝင်နှောက်နေတာ မင်းတို့ကိုမာနကဒုက္ခပေးခြင်းလို့မြို့ပေါ်မှာနာမည်ပြအောင်လုပ်နေတာမေတ္တာကမ္မထံစီဖြန်းစံဆိုပြီးတော့မြတ်စွာဘုရားမေတ္တာပို့ခိုင်းတာယဟန်တော်တွေအကုန်လုံးကပို့တယ်အလုံးသောမြို့သူမြို့သားတွေမြို့ပိုင်းတွေနယ်ပိုင်းတွေကွင်းပိုင်းတွေဆိုင်ရာပိုင်းရာတွေအဲ့ဒါတွေအကုန်လုံးကြမ်းပါကြပါစေချမ်းသာကြပါစေကြမ်းပါပါစေချမ်းသာပါစေမေတ္တာတွေနာနာလဲပို့ရောမာနဆက်လုပ်လို့မရတော့ ကဲဒါလောက်ရှိတာငါဘုံကြီးအောင်ထလှုပ်လိုက်စမ်းအောင်မယ်ဆိုပြီးတော့တခါတည်းအဲ့ဒီမှာတင် ကောင်းငင်ကနေဟိုဇံပြန်ပြဒီဇံပြန်ပြနဲ့မာနကတခါပြန်လှုပ်ပြန်ရောဟာဘုံကြီးတွေကောင်းငင်ပြန်နေဟဲ့ပြန်နေဟဲ့ဆိုပြီးတော့လှူကြတန်းကြပြန်ရောအုံအုံထလှုပ်တော့မြတ်စွာဘုရားချက်သားတော့လူတွေလာပြီနော်ဒကာဒကမတွေလာပြီအုံထအောင်လှူနေတာမင်းတို့စိတ်တွေဖောက်ပြန်အောင်လှုပ်လိုက်မယ် အလှပတွေဝတ်ဆင်လာတာတွေကြည့်ပြီးစိတ်တွေဖောက်ပြန်လိမ့်မယ်နော်အာတုဘကမ္မထံပြန်ရှုပြန်ရှုဆိုပြီးတော့အာတုဘကမ္မထံပြန်ရှုရတယ်ဒါကြောင့်မို့နော်နတ်တွေဘာတွေကလည်းပဲအမျိုးမျိုးဖန်တီးတာတွေလည်းရှိတယ်ခရီးရိတ်လောက်ကြတယ်မျိုးစုံကောင်းတာတွေဖြစ်အောင်လည်းလုပ်တယ်ဆိုးတာတွေဖြစ်အောင်လည်းလုပ်တယ်ဘာလို့လဲဆိုတော့ဒီယဟန်တော်တွေတရားဟောတာ ပြောတာဒါတွေကို မကြိုက်ဘူး မကြိုက်တဲ့အခါရောက်တော့အဲ့ဒီတရားတွေနားထောင်ပြီးတော့ကြွတန်းဝင်မှာတိတ်ဆိုးရိမ်တာအဲ့တော့ဒီတရားတွေဟောတတ်တဲ့ပုံကိုပြောတတ်တဲ့ပုံကိုတွေအဲ့ဒါမျိုးတွေဆိုလဲဒီတိုင်းမဲ့ तू ကဝင်ပြီးတော့ဖြတ်တယ်နှောင့်ယှက်တယ်ဒါကြောင့်မို့ဆွန်းလွန်းဆရာတော်ကြီးယဟန္တာဖြစ်ပြီးတဲ့အချိန်ကိုတော့တရားမဟောနဲ့လို့လာပြောတာဟာငါဟောမှကိုတော့သေးချင်တာလားလို့ပြောဟာမင်းတဲချမ်းတဲ့ကောင်ပဲမင်းငါမေတ္တာပို့ပါတယ်ကွာမင်းချမ်းပါပါစေချမ်းသာပါစေဆိုတော့လူတွေတော့ကြွကုန်တော့မှာပါပဲဆိုပြီးတော့ ခါတည်းအဲ့ဒီမှာမျက်ရည်တွေကြပြီးပြန်သွားတယ်နော်ဒါကြောင့်မို့ဒီလိုတရားတွေနာခွင့်ရတယ်ဆိုတာတာမန်မဟုတ်ဘူးနော်တကယ်ဘုံကံလဲကြေးလို့ဘာလို့လဲအနှောင့်ယှက်တွေအင်မတန်များတယ်အမျိုးမျိုးဖြက်စီးတာတွေလောက်ကြတယ်နှောင့်ယှက်တာတွေလောက်ကြတယ်အဲ့ဒါမျိုးလောက်တဲ့အခါကျတော့ဥစဉ်တော်ဒကာတော်မတွေတရားနာတဲ့လူရောတရားဟောတဲ့ပုဂ္ဂိုလ်တွေရောဘာလောက်ရလဲမေတ္တာနိုင်နိုင်ပို့ရတာအခုဥစဉ်တော်လည်းမေတ္တာပဲအခုလောက်နေရတာနော် မေတ္တာပဲနန္ဒရောင်မမနေ့ကဦးဇင်းကိုမင်းလှိုင်တော်ပြောပြတဲ့အရင်တော့ဆိုတခါလေးသတင်းလေးတွေဘာလေးတွေဖတ်တယ်လို့အခုဆိုဘာသတင်းမှကိုဖတ်ကိုမဖတ်တော့တာလို့ဘာလို့လဲဆိုတက်နေကုန်တာဦးဇင်းမွင်လင်းဆုံးပြောတာအခုဒကာတော်မတွေအခုတရားဟောတရားရှိတာဟောတယ်ကြံတဲ့အချိန်နေရောညရောဦးဇင်းဂုံတော်မေတ္တာနဲ့ဦးဇင်းတရားပဲလုပ်ဘာလို့လဲလောကလောကရဏီရင်ဆိုင်ရတွေ့ကြုံရတဲ့အခါမှာသူ့ကြောင့်ငါကြောင့်ဘသူ့ကြောင့်ဘဝကြောင့်ဘာမှမချဘူးအာလုံးဟာ လောကမှာဖြစ်တင်ဖြစ်ထိုက်လို့ဖြစ်ကြတဲ့လောကရန်တရားလောကရန်တရားလူတိုင်းရင်ဆိုင်ရမယ့်တရားအခုချိန်မှာကောင်းတာလည်းပြောကြမယ်ဆိုးတာလည်းပြောကြမယ်မြင်တာထင်တာတွေပြောကြမယ်သုံးသပ်ကြမယ်ဘလို့ပဲသုံးသပ်ကြသုံးသပ်ကြအဲ့ဒါသူတို့ကန္တာဥစဉ်ကန္တာမဟုတ်ဥစဉ်အလောက်ကတော့ဥစဉ်ဘာလို့အောင်မလဲတနေ့ကုန်ဥစဉ် မေတ္တာသုတ်တွေအခေါက်ရည်များစွာရွတ်နေတယ်မေတ္တာတွေပို့နေတယ်တနေ့တနေ့ဂုံတော်တွေပွားနေတယ်ဒါလောကရန်ကြုံတိုင်းကြုံနေဥစဉ်လှုပ်လေလှုပ်တာရှိတာဥစဉ်ပြောပြတာဘဝမှာလောကရန်တွေအခက်အခဲတွေမြုံများစွာမြုံများစွာကိုဥစဉ်ဟာကြော်ဖြတ်ခဲ့ရပါတယ်နော်ဥစဉ်ရဲ့ဒါအတိတ်ဝကြွေးတွေပေါ့နော်ဥစဉ်အခုလည်းပြောမှုပါတယ်သင်္ကန်းစဝတ္တိအချိန်ကစပြီးတော့မျက်စိတွေမှာတခါတည်းကျွတ်ထွက်မတတ် အဲ့ဒါမျိုးတွေအနှောက်အယှက်တွေခံရတယ်ဝါတွင်၃လပထမဝါမှာမသိယုံတမယ်ပဲအဲ့ဒီမှာဒီယောဂါတွေဝေဒနာတွေဖြစ်မကောင်းတာတွေအတိုက်ခိုက်တွေခံရသေလူမျောပါအဲ့ဒီလောက်တွေအထိဦးဇင်းတို့တတွေလှိမ့်ပိမ့်ပြီးတော့ခံပြီးတော့ဘဝမှာအခုသာသနာပြုတယ်ပြုတဲ့နေရာတိုင်းနေရာတိုင်းမှာအနှောင့်အယှက်တွေမျိုးစုံလာတယ်အတိုက်ခိုက်တွေမျိုးစုံလာတယ်ဘာလို့လဲဆိုဦးဇင်းကလည်းသေးသေးမွားမှာဘယ်တော့မှကိုမကြံဘူးလှုပ်ရင်သာသနာပြုလုပ်ငန်းဦးဇင်းအကြီးတွေလှုပ်ချင်တာ အဲ့တော့အကြီးကြီးတွေလောက်ချင်တော့လောကရန်တွေလာတော့လဲကြီးကြီးလာတာပေါ့အဲ့တော့ဘာတွေလာလာမတွန့်မဆုတ်တဲ့စိတ်ဓာတ်နဲ့ပဲဘု து ပေါ်မှာပြစ်မတင်ဘူးဖြစ်တာကိုကြောက်ကိုအတိတ်ကံတွေမကောင်းခဲ့လို့ကိုအတိတ်ကံတွေရှိခဲ့လို့ကိုယ့်ရဲ့အာကုသိုလ်တရားတွေကိုပြန်သုံးတတ်တဲ့ဒါဘဝတစ်လျှောက်လုံးတော့ဒါအခုမှပြောတာမဟုတ်ဘူးဘဝတစ်လျှောက်လုံးဥစဉ်ကြုံသမျှလောကဓာတ်တွေလောကဓာတ်တွေကိုဥစဉ်အဲ့လိုနီးနဲ့ကိုယ့်ကိုဖြည့်ရှင်းတာ အဲ့လိုတခါတည်းမေတ္တာတွေနာနာပို့တယ်ဂုံတော်တွေနာနာပွားတယ်အဲ့ဒီလိုလောကရန်ကြီးတွေပြီးပြီဟဲ့ဆိုရင်တော့အောင်မြင်တော့တာပဲဘာလို့လဲအဲ့ဒီအရှိန်တွေအဟုန်တွေကတဟုန်တို့ပြန်ကြိုးပေးတာနော်ဒါကြောင့်မို့အခုလောကမှာ လူတိုင်းလူတိုင်းဟာ သူလဲကြုံမှာ ကိုလဲကြုံမှာအဲ့ဒီတော့ဘာနဲ့မှနိုင်လဲမေတ္တာနဲ့ပဲနိုင်ပါတယ်နော်မေတ္တာနဲ့ပဲနိုင်တယ်ကျန်တာဘာမှလုပ်လို့မရဘူးမေတ္တာရာနိုင်နိုင်ပို့ ကိုယ်စိတ်ထဲမှာဒီပုံကိုတွင်းမိလို့ဒေါသဖြစ်အဲ့ဒေါသကိုခြေဖြတ်နိုင်အောင်ပြန်လုပ်အဲ့ဒါမျိုးနဲ့ပဲဦးဇင်းတို့လည်းဒါအလုံးကဖြစ်မှာပဲနော်သူလည်းပုထုဇဉ်နေကိုလည်းပုထုဇဉ်နေစိတ်ထဲမှာမကျင်တတ်ဘူးဆိုရင်တောင်းလဲဆိုဒေါသဆိုတာဖြစ်တာပဲဖြစ်ပြီဆိုတော့အဲ့ဒေါသကိုပယ်နိုင်အောင်လို့ပြန်ကြိုးစားပယ်နိုင်အောင်လို့ပြန်ကြိုးစားပြီးတော့ကိုယ့်ရဲ့မေတ္တာဓာတ်တွေကိုနိုင်နှင်းအောင်တာလောက်လောက်လောက်လောက်ပြီးတော့ကြိုးစားပါအဲ့ဒါဆိုရင်ဦးဇင်းတို့ဒကာတော်မတွေမေတ္တာတရားလောက်စွမ်းတာမရှိပါဘူး မြတ်စွာဘုရားလက်ထက်ကတာမာဝတီဆိုတဲ့မိဖုရားကြီးတယောက်ရှိတယ်ဥတေနာမင်းရဲ့မိဖုရားကောင်းကြီးတနေ့ကျတော့မာဂန္ဒီဆိုတဲ့မိဖုရားတယောက်ရောက်လာမာဂန္ဒီရဲ့အဖေမေကမြတ်စွာဘုရားနဲ့မာဂန္ဒီကို ပေးသားကျင်တာမြတ်စွာဘုရားကမယူဘူးအဲ့ဒါကိုဒေါသဖြစ်ပြီးတော့တနေ့ကျရင်တော့တွေ့ရသေးတာပေါ့ဆိုပြီးတော့မြတ်စွာဘုရားရံညှိုးလောက်ပြီးတော့ သူမိဖုရားဖြစ်တော့အဲ့ဒီမြို့မှာမြတ်စွာဘုရားကြွတော့ခဲနဲ့ထုတာခုနှစ်ရက်တိုင်တာရှင်အနန္ဒာကမြတ်စွာဘုရားဒီမျိုးကလူတွေကြားပါတယ်ဘုရားဒါလောက်ဆဲကြဆိုကြစစ်သားမေတ္တာရာပို့ဒီမျိုးကနေမင်းကဘယ်များသွားခြင်းသေးနောက်မျိုးသွားနောက်မျိုးခဲနဲ့လိုက်ထုတော့ရောဩနောက်မျိုးကျွေ့ဘယ်တော့မင်းဆုံးမာတော့စစ်သားတဲ့အဲ့တော့တဏှာပြဿနာဖြစ်တယ်ကိုယ့်ဘက်ကမေတ္တာနဲ့ကရုဏာနဲ့နိုင်အောင်ရှင်းရတယ် အဲ့တော့မင်းမေတ္တာရာနာနာပို့ဆိုပြီးမြတ်စွာဘုရားတံမျိုးလုံးမေတ္တာပို့တာခုနှစ်ရက်လဲနေရောဆဲတဲ့ဆိုတဲ့ခဲနဲ့ထုတဲ့လူတွေအကုန်ငြိမ်ကြသွားအကုန်ငြိမ်ကြသွားတော့မြတ်စွာဘုရားကိုဒီလိုနီးနဲ့နှောင့်ယှက်လို့မရတော့တာမဝရီကလည်းမြတ်စွာဘုရားကြည်ညိုနေတော့ကဲဒီမိမတော့ဒုက္ခတွေ့အောင်လုံအောင်မယ်ဆိုပြီးတော့ဥဒေနာမင်းတီးတဲ့စောင်းသူတို့ဒီမှာထားတဲ့အချိန်မှာအဲ့ဒီစောင်းရဲ့အတွင်းထဲမှာအစိပ်ပြင်းတဲ့မွေကိုသွားထည့်ထားတာ ဟိုကစောင်းတီးမယ်လဲလှုပ်လဲလှုပ်လိုက်ရောအဲ့ဒီမှာမိုးရထွက်ကြိုက်မယ်လှုပ်တော့လန့်ပြီးနောက်ခုံပြီးဒါဘယ်သူလှုပ်တာတုံးဆိုပြီးတော့မိဖုရားတွေကငါ့ကိုအကောက်ကြံတာပဲဆိုပြီးတော့ကဲအဲ့ဒီရှိတဲ့900လုံးစီတန်းထားတန်းဆိုပြီးတော့တခါတည်းမြားကိုယူပြီးတော့တာမာဝတီကနေစပြီးတော့အဲ့ဒီမြားနဲ့ပြက်တာမြားဟာဘလုံးမလဲတင်လို့ကိုမရဘူးမြားနဲ့ပြက်ဖို့လှုပ်တာအကြိမ်ကြိမ်နောက်ဆုံးဘလုံးမလဲတင်လို့မရတော့ဥတေနာမင်းဟာ တောင်းမှန်ဝန်ချရတယ်နောက်ဆုံးကြတော့မာဂန္ဒီကလည်းဘလောက်ရံညိုးကြီးလဲဆိုတော့ကဲဒီလိုနည်းနဲ့လှုပ်လို့တတ်လို့မသေးတဲ့ဟာကဲဒီတခါတော့သူ့ဦးလေးကိုခေါ်ပြီးတော့ရှင်မယင်မရှိခင်မှာမိတိုက်တတ်မယ်ဆိုပြီးတော့သူတို့ရဲ့အဆောင်ကိုအကုန်အလုံးပိတ်ပြီးတော့မိရှို့တတ်အဲ့ဒီမိရှို့တဲ့အချိန်မှာလဲတာမဝတီတို့ကကဲမာဂန္ဒီအပေါ်ရောမိရှို့တဲ့လူတွေအပေါ်ရော ဒေါသမဖြစ်ပါနဲ့ကိုတရားနဲ့ကိုတာနေပါကိုဝကြွေးရှိလို့ကိုခံရတာပဲဆိုပြီးတော့တရားရှုကြဆိုပြီးတော့အဲ့ဒီမီးလောင်ပြင်းကြီးထဲမှာတရားရှုတာသောတာပန်သဂရာကအနာဂံနေအထိတည်ပြီးတရားဓုတွေရပါတယ်အဲ့ဒါမီးလောင်ပြင်းမှာပွင့်သောပန်းဆိုပြီးငယ်တုန်းကစာမွေးအမေးဖြေမှာအဲ့လိုလေးမေခွန်လေးနဲ့အဲ့ဒါမျိုးတောင်မေးဘူးတယ်အဲ့ဒီတာမဝတီတို့ ဇတ်တော်မှာအဲ့တော့သူတော်ကောင်းတွေဆိုတာဒီလိုပါပဲလောကရန်တွေဝတ်ကြွေးတွေရှိတော့အကုန်လုံးခံရတာပဲနောက်ဆုံးအယုဒ္ဓမာကျန်တဲ့မာဂန္ဒီသူ့လည်းနောက်ဆုံးရှင်မင်းကတာမဝတီတို့တတ်သည့်အတွက်တခါတည်းကျင်းထဲမှာခေါင်းခေါင်းတစ်ခုပဲပေါ်ထားပြီးတော့ထွန်ချက်နဲ့နွားထွန်နေနဲ့တိုက်ဖြတ်ပြီးတော့တခါတည်းတတ်ပြလို့တဆွေလုံးတစ်မျိုးလုံးသူတို့လည်းအကုန်တရားတယ်တဲ့အဲ့တော့ တာမာဝတီတို့ဒီမေတ္တာရဲ့စွမ်းအားကြောင့်ဥတ္တနာမင်းရဲ့မြားဟာထိုးဖောက်လို့မရဘူးပြစ်လို့မရဘူးတဲ့နော်ဥတ္တရာဆိုတဲ့အမျိုးသမီးတိရိမာကတခါတည်းစီချက်နဲ့သွားလောင်းတာမေတ္တာကမ္မထံစွမ်းအားကြောင့်ဘလို့မှလောင်းလို့မရပါဘူးတဲ့ဒါကြောင့်မို့ဦးဇင်းတို့ဘဝတွေမှာ လောကရန်တရားတွေကြုံရပြီလောကရန်တရားတွေဆုံရပြီဆိုရင်လည်းပဲဦးဇင်းတို့ဒကာတော်မတွေမေတ္တာဝါဒလက်ကင်ထားပါမေတ္တာနဲ့ရာပွားနေပါနော် အဲ့ဒါကြောင့်မို့ဒီမေတ္တာကမ္မထံဟာဥစဉ်တို့အတွက်တကယ်အားကိုရာအားထရာမြတ်စွာဘုရားလည်းမေတ္တာအကျိုးเนาะအမြဲတမ်းအိမ်မက်တွေကောင်းတဲ့အိမ်မက်တွေမက်တဲ့အစိတ်တွေလေတွေမြားတွေဘာတွေမှလုံးလို့မရဘူးဒီမေတ္တာကမ္မထံအင်မတမှာအကျိုးကြီးမားတယ်သေရင်လဲမေတ္တာကိုဇံရအောင်ထိပွားရင်ဗြဟ္မပြည်ထိရောက်ပါတယ်ဗြဟ္မပြည်ထိเนาะဒါကြောင့်မို့ဥစဉ်တို့ဒကာဒကမတွေအဲ့ဒီတရားတွေကို မြတ်စွာဘုရားကဒါလိုအပ်လို့ပေးခဲ့တာနော်လိုအပ်လို့ပေးခဲ့တာဝိပဿနာတရားဝိပဿနာတရားနဲ့အခုတည်းနဲ့လှုပ်လို့မရဘူးမေတ္တာလို့ရင်မေတ္တာလှုပ်ရတာဘာလို့ဆိုအနှောင့်အယှက်တွေပေါ်တယ်မမြင်အပ်တဲ့လောကတွေကပေါ်တယ်နော်အရင်တော့ဦးဇင်းတို့အော်မူလာတိုင်းဆရာတော်ကြီးတထုံသွားတော့ကအကြောင်းလေးတစ်ခုဆိုလဲဒီတိုင်းပဲတထုံသွားပြီးတော့တရားဟောမယ်ဆိုတော့ဆရာတော်ကြီးကဆင်ញင်တယ်ရှင်ဘုရားဗာတွေများတွေ့တော့ အနှောင့်ယှက်ခံရလိမ့်မယ်ဖះဘာတွေများနှောင့်ယှက်မှာတော့ရှင်ဖះမနူဟာမင်းကိုတပြည့်တော်အရင်တော့ကဖမ်းပြီးတော့သူ့ကိုထိနှံ့နေချခဲ့တယ်လေဖះတဲ့တပြည့်တော်ကအနော်ရတာဖြစ်ခဲ့တဲ့တုန်းကသူ့ကိုလှုပ်ခဲ့တဲ့ဝိုကျွေးအနူရမနူဟာမင်းကအခု နေမိန်တရတောင်မှာနတ်ဖြစ်နေတယ်ဖះတပြည့်တော်သူလက်စားခြေလိုက်မယ်အဲ့တော့တခါတည်းတထုံသွားတရားလဲဟောရောအဲ့ဒီမှာတင်တခါတည်း တမျိုးလုံးဝိုင်းဆဲကြဆိုကြခဲတွေနဲ့ဝိုင်းထုကြလှိမ့်ပြီးခံခဲ့ရဘူးတယ်ဒါကြောင့်မို့အနှောင့်ယှက်တွေမမြင်အပ်တဲ့ဟာတွေဆိုတာလည်းပဲနှောင့်ယှက်နေတာလည်းရှိတယ်တရားအထုတ်မဲ့ပုံကိုဆိုပိုဆိုးတယ်နော်တရားအထုတ်မဲ့ပုံကိုဆိုရင်တရားအထုတ်လို့မရအောင်သူတို့ဝင်းဝင်နှောက်တတ်တယ်အဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေဦးဇင်းကအမြဲတမ်းသတိပေးတာပါဦးဇင်းဘဝတစ်လျှောက်လုံးမှာဓာရီမြောင်များစွာနဲ့ဦးဇင်းကဖြတ်တန်းခဲ့ရလို့ ဟောဒီမေတ္တာကိုအခုဒီနေ့အလေးထားပြီးတော့ထပ်ပြီးပြောပေးနေတာပါနော်လောကရန်နေဘလောက်ပဲကြမ်းကြမ်းအနှောင့်အယှက်တွေဘလောက်ပဲကြမ်းကြမ်းမေတ္တာရာနိုင်အောင်ပို့မေတ္တာရာလောက်မေတ္တာနဲ့ရာလောက်နောက်ဆုံးကျတော့ကိုကနိုင်သွားလိမ့်မယ်နော်မေတ္တာနဲ့ရာနာနာပို့ပြီးတော့နေပါမေတ္တာကမ္မထာနာပွားပြီးတော့အဲ့မေတ္တာကိုလက်မလွတ်ပါနဲ့လို့ဒါကြောင့်မို့သားတော်ရာဟုလာကိုမြတ်စွာဘုရားချက်သားတဲ့အမျက်ဒေါသကင်းငြိမ်ရင်မေတ္တာကမ္မထာကိုချက်သားပွားပါတဲ့အဲ့ဒီကနေပြီးတော့ ကရုဏာသူတစ်ပါးတွေကိုညှင်းလဲညှင်းဆဲလိုစိတ်မရှိအောင်တဏှာကရုဏာတဲ့စိတ်ကိုပွားများရတယ်ကိုယ့်ရဲ့အောက်ကြတဲ့ပုံကိုယ်တွေပေါ်မှာသွားပြီးနိုင်လိုဖြီစီလောက်တတ်တယ်ကိုအောင်ငယ်တဲ့ပုံကိုယ်တွေအတင်းငေါက်တာတွေငန်းတာတွေအထက်စီးနဲ့ပြောတာတွေအဲ့ဒါတွေလှုပ်လေလှုပ်ထရှိတယ်အဲ့ဒါကဘာလို့လဲဆိုတော့ကရုဏာမပွားလို့ ကရုဏာပွားရင်နိုင်လိုမင်းထက်လှုပ်တဲ့ဟာတွေမလှုပ်ချင်တော့ပါဘူးတဲ့သူ့ပေါ်မှာတနာလို့နော်ဒါကြောင့်မို့မြတ်စွာဘုရားကတော့မဟာကရုဏာရှင်လို့ပြောတာတတ္တဝါတွေအားလုံးရဲ့အပေါ်မှာဘုရားအယံတနာတာဘလောက်ပဲဗြမာကြီးတွေဖြစ်ဖြစ်နတ်ကြီးတွေဖြစ်ဖြစ်အခုချမ်းသာနေတော်နေရောက်ဩဒုက္ခနာဒုက္ခသေဒုက္ခနဲ့ပြန်လာကြပြန်အောင်ပါဘဝတွေကျင်လည်ရပြန်အောင်ပါနော်မြတ်စွာဘုရားတရားမို့မြတ်စွာဘုရားရဲ့တပ်ပင်ညုတ္တညာတော်နဲ့ကြည်လိုက်ရင်နတ်ရောဗြမာရောတရားရော စိတ်တိုင်ချမ်းသာရှိနေတဲ့လူတွေရောအကုန်လုံးဟာဒုက္ခတွေကြီးပဲဖြစ်သွားတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကတော့တတ္တဝါတွေရဲ့ဒုက္ခရဲ့အပေါ်မှာကိုကိုယ်တိုင်ခံစားရတကက်တို့ကိုစိတ်ကို ထားပြီးတော့ကိုမြတ်စွာဘုရားကဲတင်တာကိုကလည်းကိုအောင်ဒုက္ခရောက်တဲ့လူတွေတွေ့အော်သူဒီဒုက္ခမှာလွတ်မြောက်ပါစေသူဒီဒုက္ခမှာလွတ်မြောက်ပါစေလို့တခါတည်းအဲ့လိုဒုက္ခမှာလွတ်မြောက်အောင်အဲ့ဒါမျိုးကိုတကယ်စိတ်ကိုသူထားရတယ်နော် တကယ်စိတ်ကိုထားရတယ်အဲ့လိုလွတ်မြောက်အောင်ထားအဲ့ဒီလိုကရုဏာကိုပွားပါတဲ့ကရုဏာများများပွားပေသောအဖြစ်အော်ငါလည်းသူ့နေရာမှာငါနေရရင်ငါခံနိုင်မှာမဟုတ်ပါလားငါဒီလိုအပြောပြောလိုက်သောအဖြစ်သူ့နေရာမြန်ဝင်ပြီးငါခံစားရရင်ငါခံစားနိုင်မှမလားလို့ကိုပြောမဲ့စကားလေးတခွန်းကိုလုံးမဲ့အလုပ်လေးတစ်ခုအဲ့ဒါလေးပေါ်မှာကိုချင်းစာတဲ့စိတ်လေးနဲ့စဉ်းစားပြီးမှပြောပြီးမှဆိုပြီးမှလောက်ကြစမ်းပါ အဲ့လိုများလုံမယ်ဆိုရင်သူများပေါ်မှာမနှင်းသေးကျင်တော့ပါဘူးသူတစ်ပါးပေါ်မှာနော်အဲ့ဒါကြောင့်မို့ကရုဏာကိုလည်းချစ်တာပွားသမ်းပါကရုဏာပွားရင်သူတစ်ပါးတွေပေါ်နှိပ်စက်တာတွေမလုပ်ချင်တော့ဘူးမုဒိတာကိုလည်းပွားသမ်းပါချစ်တာတဲ့ဩကရုဏာတော့များများလုံနိုင်တယ်ကိုယ့်အောက်တနာတယ်အပေးဆိုထပေးနိုင်တယ်ဟောကိုယ့်ထက်သာသွားပြီဆိုရင်အဲ့ဒီမှာနေတခါတည်းမနာလိုစိတ်ဝန်တော်စိတ်တွေဖြစ်တတ်တယ် မပျော်မွှေ့တော့ဘူးမုဒိတာတရားပွားများရင်ပျော်မွှေ့တယ်တဲ့မုဒိတာတရားမပွားများတဲ့ပုဂ္ဂိုလ်ကမပျော်မွှေ့ဒီကောင်ငါထက်သားပြီကွာဒီကောင်ငါထက်သားသွားပြန်ပြီကွာပညာအပြင်ဥစ္စာအပြင်စည်းစိမ်အပြင်ယာတုအပြင်ဒီကောင်ငါထက်သားသွားပြန်ပြီဒီကောင်ကငါဘလို့ပျက်စီးအောင်လုပ်ရမလဲဆိုပြီးတော့စိတ်တွေထဲမှာဆင်းရဲနေတယ်မပျော်မွှေ့မှုတွေဖြစ်တတ်တယ်ချက်သားတဲ့ဒါကြောင့်မို့ကိုယ့်ထက်သားတဲ့လူတွေ့ရင်လေအော်သူ့မှာကံကောင်းလိုက်တာ သူအတိတ်ကံတွေကောင်းလို့ဒီလိုပညာတွေတတ်တယ်ဥစ္စာတွေရှိတယ်စိစိမ်တွေရှိတယ်ຢာဓုတွေဂုံသိမ်တွေရှိတာအော်သူအတိတ်ကံတွေကောင်းလိုက်တာပါလားလို့သူ့ရဲ့ကောင်းမြတ်တဲ့အတိတ်ကံတွေကိုအာယုံယူပြီးတော့မှချက်သားတို့ဝမ်းမြောက်ပေးလိုက်ပါအဲ့ဒါဆိုမပျော်မွေ့မှုတွေကိုပယ်ဖြောက်နိုင်ပါလိမ့်မယ်ကမ္မထမ်းနဲ့အကျိုးတရားတွေကိုမြတ်စွာဘုရားတိုက်ရိုက်ပေးတာနော်ဒီသုတ်တံမှာမေတ္တာပွားရင်ဒေါသကိုပယ်ချမယ် ကရုဏာပွားရင်ညှင်းတဲ့နှိပ်စက်လိုတာတွေကိုပယ်ရှားနိုင်မယ်မုဒိတာကိုပွားရင် မပျော်မွှင့်မှုတွေကိုပယ်ရှားနိုင်မယ်ဥပေက္ခကိုပွားရင် ထိပါတာတွေပယ်ရှားနိုင်မယ်တခါတလေကျတော့သူတစ်ပါးတွေအနှိမ့်ဆက်ခံရအပြောဆိုခံရအာဖြစ်ပြက်နေတာတွေကို သွားကြည့်ပြီးဟာကိုကဒေါသတွေသွားဖြစ်ဟာအယံတနာတကယ်တမ်းတော့အဲ့ဓာတွေကကံကြောင့်ဖြစ်နေတာနော်ကံကြောင့်ဖြစ်နေ ဦးဇင်းတို့အရင်တော့ကထိုင်းမှာကလေးမလေးတယောက်ကရင်မျိုးသမီးလေးတယောက်ပေါ့ဆလေခွေးလောင်အိမ်ထဲမှာထားပြီးနရွက်တွေကိုလည်းကက်ကျစ်တွေနဲ့ကိုက်ဖြတ်ထားတာခန္ဓာကိုယ်မှာလည်းရိုက်ထားတဲ့အစင်းတွေအစင်းတွေဆိုတာနဲတာမဟုတ်အမာရွတ်တွေကြီးပဲတကောလုံးထားတော့လေအဲ့ခွေးတွေနဲ့ဟိုထဲမှာခွေးကျွေးသလိုကျွေးပြီးထားတာအဲ့ဒါနှစ်တင်နဲ့ချီပြီးအများကြီးထားတာထားတဲ့ခါကျတော့ကြည့်ပြီးတော့ဩအဲ့တုန်းကဒီကလေးမကိုလည်းတနာတယ် အဲ့တော့ကိုယ်စိတ်ကလည်းဒီလောက်လူတွေလောက်ရက်လိုက်တာဆိုအခုဒီတရားနဲ့ပြန်ဆင်ញင်ကြည့်တော့အော်ထိပါမှုဖြစ်တယ်ဆိုအဲ့ဒါသူ့ရဲ့ကံတွေကိုမဆင်ញင်ထားလိုက်တာဟောကံနဲ့မဆင်ញင်ထားလိုက်တော့ကိုယ်စိတ်မှာဘာဖြစ်လဲထိပါမှုဖြစ်လာဒေါသတွေဖြစ်လာတယ်တစ်ဖက်ကိုလည်းအယံတနာမှုဖြစ်တယ်တစ်ဖက်ကျတော့လည်းဒါလောက်လူလောက်ပြီးဟောဒါလောက်ရက်ဆက်ရသလားဆိုတော့စိတ်တွေဖြစ်တာတကယ်တမ်းကတော့ဟိုကလှုပ်တဲ့ပုံကလည်းအတိတ်က तू ကဒလိုလှုပ်ခဲ့လို့သူ့ကိုဒလိုရက်ဆက်တဲ့ပုံကနဲ့ကိုသွားဆိုင်ရတာ အဲ့တော့ကိုယ်စိတ်ထဲမှာဩကြားလိုက်တာလေးပေါ်မှာဩတပ်ပေတတ္တာကာမတကာတတ္တဝါတွေဆိုတာကိုပြုတဲ့ကံတိုင်းကိုခံစားနေကြပါလားစံစားနေကြပါလားလို့တတ္တဝါတွေဟာကိုပြုတဲ့ကံတိုင်းပဲကိုခံရတယ်စံရတယ်ဆိုတာကိုနှလုံးသွင်းရင်ထိပါတာမဖြစ်နိုင်တော့ဘူးတဲ့စိတ်ကိုငြိမ်ငြိမ်ထားနိုင်တယ်ဥပ္ပခါသဘောဆိုအဲ့လိုထားရတာတပိတ္တကာမတကာပဲဆိုပြီးတော့မုံလို့တပိတ္တကာမတကာပြောတာမဟုတ်ဘူးနော် အာဒီကောင်ကြည့်မရဘူးကွာတဝိတတကမ္မတကဆိုတာအဲ့ဒါမုံလို့ထားတာနော်ဒီဟာကြတော့ तू ကမုံလို့မဟုတ်ဥပိ္ပခသဘောလေးနဲ့ကိုကိုကသူ့နေရာကနေဝင်ပြီးခံစားပြီးတော့စိတ်တွေဆင်းရဲနေလွယ်ကိုယ့်အတွက်အကျိုးမများဘူးတစ်ဖက်ကိုဒေါသတွေဖြစ်နေလဲအကျိုးမများအဲ့ဒီကနေမှစိတ်ကိုအလဲအလတ်လေးထားလိုက်တာအော် तू လဲ तू ပြုတ်ခဲ့လို့ तू ခံရတာအကြောင်းကြောင့်အကျိုးဖြစ်တာအကြောင်းနဲ့အကျိုးကင်းပြီးလောကကြီးဖြစ်တယ်ဆိုတာမရှိပါလားဟော ကိုခံရရင်လဲစောစောအဲ့ဒါကြောင့်ပြောတာလေ။အော်ကိုခံရရင်လဲငါလဲအတိတ်ကသူတစ်ပါးတွေကိုဒီလိုလှုပ်ခဲ့လို့ငါလဲခံရတာပဲ။ဟော ကိုခံရရင်လဲအဲ့ဒါမျိုးနှလုံးသွင်းလိုက်တာနော်။ အဲ့ဒီလိုနှလုံးသွင်းပြီးတော့ကံတရားတွေရဲ့အပေါ်မှာထားပြီးတော့ဥပေက္ခသဘောလေးနဲ့ဆင်ញင်လိုက်တော့စိတ်မှာထိခိုက်မှုတွေမဖြစ်တော့ဘူးတဲ့နော်အဲ့ဒါကြောင့်မို့ဥပေက္ခသဘောကိုဆင်ញင်သုံးသပ်ပါချက်သားဥပေက္ခနဲ့နေတတ်ရင်လည်းထိခိုက်ခြင်းတွေမရှိတော့ဘူးတဲ့စိတ်မှာမထိခိုက်တော့ဘူးလာပြီးတော့နော် လွတ်လွတ်လေးနေတတ်တယ်ဟိုလိုဆိုလိမ့်ဟာတောကဖြစ်ရတာတစ်မျိုးဒေါသဖြစ်ရတာတစ်မျိုးတဏှာလို့တစ်မျိုးဟိုဘက်ကိုရက်ဆက်လို့တစ်မျိုးဩတတ္တဝါတွေသူကံနဲ့သူပါလားအခုမြတ်စွာဘုရားဆွေတွေမျိုးတွေအကုန်တတ်ခံရတယ်မြတ်စွာဘုရားတရားနဲ့နေတာပဲလေဟုတ်တယ်မို့လားသူတို့အတိတ်ဘဝတုန်းကသူတို့ဟိုမှာငါးတွေဖမ်းဖားတွေဖမ်းအဲ့တုန်းကတခါတည်းငါးတွေကိုအစိတ်ချတတ်ခဲ့တဲ့အကုသိုလ်အကျိုးကြီးကလာတော့ဟောဝိတ္တုပသွားပြီးအကုန်လုံးတခါတည်းဓာတ်နဲ့ခုတ်တတ်ပြီးအကုန်တတ်ပြလိုက်တာပဲ အဲ့ဒါကြောင့်မို့အတိတ်ကကံနဲ့လာပြီဆိုရင်ဘယ်သူမှတားလို့မရဘူးဆေးလို့မရဘူးကိုယ့်ဝတ်ကျွဲရှိရင်ကိုယ့်အနက်ကိုပဲအဲ့ဒါပြုံးပြုံးလေးနဲ့ပဲခံနိုင်အောင်ပဲကြိုးစားရတယ်အဲ့ဒီကြတော့အခုမေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေဥပေက္ခတရားဆိုတဲ့ဗျမဇောတရားတွေကိုလက်ကင်ထားပြီးတော့မှကိုဟာနဲ့ကိုကိုဟာနဲ့ကိုသေးသေးချာချာသေးသေးချာချာတစ်နှစ်တစ်နှစ်တစ်နှစ်တစ်နှစ်ပွားများပြီးနေသမ်းပါတဲ့အဲ့ဒီကုသိုလ်စိတ်တွေကုသိုလ်စိတ်တွေဟာသူဟာနဲ့သူပြန်ပြီးအကျိုးပေးသွားလိမ့်မယ် နော်အဲ့ဒါကြောင့်မို့မေတ္တာကရုဏာမုဒိတာ ဥပေက္ခာဆိုတဲ့ဗျမဇိုတရား၄ပါးဒီလောက်ဆိုပွားထက်ကြပြီလားမေတ္တာလည်းထားရမယ်နော်ကရုဏာလည်းထားရမယ်မုဒိတာလည်းထားရမယ်ဥပေက္ခာနဲ့လည်းဆင်ញံသုံးသပ်ပြီးနေရရမယ်အဲ့ဒီကနေပြီးတော့မြတ်စွာဘုရားအာတုဘအတင်ညာ တဏှာယာကကိုနိုင်ဖို့ကြတော့จิตသားတော်တဲ့မြင်တဲ့အာယုန်တွေပေါ်မှာအစင်းအာယုန်လေးမြင်လိုက်တာနဲ့လိုချင်းလာတဲ့တတ်မဲ့လာတဲ့ကိလေသာအာယုန်တွေဖြစ်သွားပြီဆိုရင်မင်းတို့အဲ့ဒီဟာကိုနိုင်ဖို့ကတော့အတုပါကြီးပွားတယ်နေ့တိုင်းအတုပါကြီးပွားပြီးဩယွန်ရာတွေပါလားဆက်ဆုပ်ဆရာတွေပါလားမျက်စိပေါက်နှာခေါင်းပေါက်ပါးစပ်ပေါက်ဩဓွာရတွေကယိုသည်မြစီးသည်မြ အကုန်လုံးယွန်တရားကြီးပဲဆက်ဆုပ်ဆရာကြီးပဲဘာတစ်ခုမှနှစ်သက်ဆရာမရှိပါလားယွန်တရားတွေပါလားဆက်ဆုပ်ဆရာတွေပါလားလို့အကြိမ်ကြိမ်အကြိမ်ကြိမ်ပွားနေသမ်းပါတဲ့အကြိမ်ကြိမ်အကြိမ်ကြိမ်နာပွားပွားပွားပွားပွားပွားပြီးနေတယ်ဆိုရင်ဦးဇင်းတော်တရားတော်မတွေအဲ့ဒါကိလေသာကိုနိုင်ပါတယ်တဏှာယာကကိုကိုမလွှမ်းမိုးနိုင်ဘူးတဲ့အဲ့ဒီလို မပွားများတဲ့ပုံကိုယ်တွေကကိလေသာတွေနှိပ်ဆက်တဏှာရာဂတွေနှိပ်ဆက်တော့အဲ့ဒီမှာမကောင်းမှုတွေကျူးလွန်တာဖောက်ဖောက်ပြန်ပြန်နေဖြစ်တယ်ဆိုတဲ့ဟာတွေဖြစ်တာအဲ့ဒီတရားမပွားလို့ကိုယ်စိတ်ကိုကိလေသာအလွှမ်းမိုးခံလိုက်ရတာပါကိလေသာအလွှမ်းမိုးခံလိုက်ရပြီဟဲ့ဆိုရင်နာမည်တွေပြတ်တယ်ဂုံသတင်းတွေပြတ်တယ်မကောင်းသတင်းတွေထွက်တယ်အဲ့ဒါကိလေသာအလွှမ်းမိုးခံလိုက်ရရင်ဖြစ်သွားတဲ့အကျိုးတရားတွေဒါကြောင့်မို့ကိုယ့်ရဲ့စိတ်ကိုနိုင်နှင်းအောင်ထိမ့်သိမ့်ဖို့ရာအတွက်က ဘသူဘသူမှကိုယ်စိတ်ကိုလာပြီးထိမ့်သိမ့်မပေးပါဘူးတဲ့ကိုယ်စိတ်ကိုဘသူကထိမ့်ပေးမှလဲဦးဇင်းတို့ဒကာတော်မတွေကိုဟာကိုပဲထိမ့်ရမှာပါတဲ့ဒါကြောင့်မို့ကိုယ့်ရဲ့စိတ်မှာအော်မြင်တိုင်းမြင်တိုင်းအာယုန်ရဲ့အပေါ်မှာငါရဲ့စိတ်ကကိလေသာတွေအဖြစ်များတယ် ။အော်ကိလေသာအယုံနဲ့အဖြစ်များတယ်ဆိုယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား။အော်အပုတ်ကြီးပါလားအပွားကြီးပါလားယွန်စရာဆက်ဆုပ်စရာကြီးပါလားလို့အဲ့ဒီလိုများနာအတုဝကမ္မထန်ကြီးကိုအကြိမ်ကြိမ်အကြိမ်ကြိမ်သွားရင်လာရင်စားရင်နဲ့အပုတ်ကြီးပါလားဒီခန္ဓာကြီးကအပုတ်ကြီးပါလားအပွားကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားလို့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးယွန်စရာကြီးဆက်ဆုပ်စရာကြီးအော်ယိုသည်မစီးသည်မထွက်သည်မ ဘာတခုမှตายာပွဲမရှိယွန်တရားတွေဆက်ဆုပ်စရာတွေကြီးပဲပါလားယွန်တရားဆက်ဆုပ်စရာကြီးပဲပါလားလို့အဲ့ဒီလိုများတာအကြိမ်ကြိမ်အကြိမ်ကြိမ်အကြိမ်ကြိမ်ပွားနေပွားနေစမ်းပါတဲ့အဲ့ဒီလိုတွေအကြိမ်ကြိမ်ပွားနေပြီပွားနေပြီဆိုရင်ဦးဇင်းတော်ဒကာဒကမတွေဟောစိတ်ကိုကိလေသာမှနိုင်နေပါပြီတဲ့မြင်တဲ့အာယုံပေါ်မှာကိလေသာတဏှာယာကမဖြစ်တော့စိတ်ကိုငြိမ်ငြိမ်အေးအေးနဲ့ ကိလေသာမကပ်ဖဲနဲ့နေနိုင်တဲ့အကျိုးတွေရပါလိမ့်မယ်တဲ့အဲ့ဒါအတုပကမထံနောက်တစ်ခုကမြတ်စွာဘုရား အနိစ္စတင်ညာကို ပွားသမှာจิตတာမမြဲတဲ့အနိစ္စကိုจิตတာမင်းဒလဇတ်တာပွားနေရင်ငါဆိုတဲ့မာမာနာကြီးကိုမင်းပယ်နိုင်တယ်နော်တဲ့ငါကောငါဟာငါဥစ္စာငါလုံနိုင်တယ်ငါစွမ်းနိုင်တယ်ဆိုပြီးတော့တန်ငါငါနဲ့အတ္တမိမာနာကြီးဖြစ်နေတာအနိစ္စကိုမမြင်လို့ပါတဲ့ဘာတစ်ခုမှမြဲတယ်ဆိုတာမရှိပါဘူး လောကကြီးကဖြစ်ပြီးတော့အကုန်ပြက်ရတာပဲနာမည်ကြီးခြင်းဆိုတာလဲနောက်ဆုံးနာမည်တွေရှာရှုံးခြင်းနဲ့အဆုံးသတ်တယ်ချမ်းသာခြင်းဆိုတာလဲနောက်ဆုံးစည်းစိမ်တွေဥစ္စာတွေနောက်ဆုံးတော့ကုံဆုံးခြင်းနဲ့ပဲအဆုံးသတ်ပါတယ်တဲ့နော်အဲ့တော့ကောင်းတဲ့လောကရန်ဆိုးတဲ့လောကရန်ဆိုးတဲ့လောကရန်ကြီးရဲ့နေတာဆိုးတဲ့လောကရန်ပြီးကောင်းတဲ့လောကရန်ပြန်လာတာပါပဲကောင်းတဲ့လောကရန်နေကြော်ရင်လဲဆိုးတဲ့လောကရန်နေပြန်ပြီးတော့လာရတာပါပဲလောကဓမ္မ သုတ်ဆိုတာတိသဟောထားရှိတယ်လောကဓာတ်၈ပါးကိုနော်လောကကြီးထဲမှာလူတွေကလည်းအဲ့ဒီမှာဟာဟိုဂုံတွေနောက်ဒရက်တွေနောက်လောကဓာတ်တွေကလည်းလူတွေနောက်လိုက်လူကလည်းလောကဓာတ်နောက်လိုက်တော့ဟိုဘက်ဒီဘက်ဆုံပြီးတော့အကုန်လုံးလောက လောကဓာတ်တွေဖြစ်ကြတာပါပဲနာမည်တွေပြက်ကြတယ်ဂုံတွေနေဖြစ်ကြတယ်နာမည်ကြီးရနေနာမည်ကျသွားတယ်နာမည်ပြက်နေရနေနာမည်တွေပြန်ကောင်းနေဆင်းရဲရနေချမ်းသာတယ်ချမ်းသာနေဆင်းရဲတယ်ဆိုတော့ဒုက္ခဒုက္ခနော်လောကဓာတ်တရားတွေ နော်နေဏံပဒါရံကဲ့ရဲ့ခံရခြင်းချီးမွမ်းခံရခြင်းဒါဟာလောကရဲ့ဓမ္မတာကြီးပါတဲ့ချက်သားတို့အဲ့ဒီလောကကြီးထဲမှာရှိနေသမျှတော့အဲ့ဓာတွေဟာလောကဓမ္မတွေဟာ ကိုယ်ဒီလားနေမှာပဲတဲ့အဲ့ဒီပေါ်မှာအတ္တမိမာနမဖြစ်အောင်ချက်သားတို့ဘာလို့ရမှာလဲအနိစ္စလက္ခဏာရှုသမ်းပါတဲ့ဥစဉ်အခုဒီကြားထဲမှာပြပေးနေတဲ့ဓကမထမ်းနဲ့ရနိုင်တဲ့ဒကာဒကမတွေဓကမထမ်းနဲ့အနိစ္စကိုမြင်အောင်ရှုပါ ခေါင်းကနေရှုရှုရင်ညွှန်းအရှုရှုလက်တရားရှုရှုခန္ဓာကိုယ်တစ်ခုလုံးဘယ်နာရှုရှုကြိုက်တဲ့နေရာရှုတင်းတဲ့သဘောလေးတွေရဲ့ဖြစ်ပြီးပြတ်တဲ့တောင်သဘောလေးတွေပူသဘောလေးတွေကသူ့အနှုတ်ပြောင်းပြောင်းပြောင်းပြောင်းသွားတယ်အဲ့ဒါလေးတွေကိုမြင်အောင်လိုက်ကြည့်ငယ်တိတ်ကနေစဖြောပြီးတော့တကောင်းလုံးကိုအော်ဖြစ်ပြီးပြတ်ပါလားဖြစ်ပြီးပြတ်ပါလားလို့ခြေဆုံးခေါင်းဆုံးတွေလိုက်ပြီးတော့ကြည့်နိုင်ရင်ကတော့အဲ့ဒါတရားထိုင်လို့နောင်အရန်ကောင်းသွားလိမ့်မယ်နော် တရားရှုွက်ရှားစရာမလိုတော့ငုတ်တော့ထိုင်လိုက်တာနဲ့အနိစ္စလက္ခဏာကိုအချိန်တိုင်းရှုနိုင်နေလိမ့်မယ်နော်အဲ့ဒီအကျိုးရအောင်ကတော့ဥစဉ်တော်ဒကာတော်မတွေအခုဥစဉ်ကတပတ်တရက်နှစ်ရက်ပဲပေးရတာမို့ကိုဟာကိုအိမ်မှာနေရင်းနဲ့ပြန်ကျင့်မှရမှာပါဥစဉ်တို့ဒီမှာကျင့်စဉ်မျိုးနဲ့ဒီကျင့်စဉ်မျိုးပေးရင်တော့အ ਨੇ ဆုံး3ရက်လောက်စကားမပြောမနဲ့တရားထိုင်ကြွားတယ်လှမ်းတယ်ခြားတယ်ဆိုပြီးတော့3ရက်လောက်တမာဒီမွေး3ရက်လောက်တမာဒီမွေးရင်တခါတည်းအဲ့မှာပရိကမနမိတ်တွေပေါ်လာတတ်တယ် အဲ့လောက်ဆိုလင်းလာတာတွေထိန်လာတာတွေအဲ့လိုပရိကမနမိတ်လောက်စပေါ်ပြီးဟဲ့ဆိုရင်ဥက္ကဟနမိတ်ထိ မရောက်တော့မှပရိကမနမိတ်ကနေပြီးတော့အဲ့ဒီခန္ဓာကိုယ်ငယ်ရိတ်တွေကြည့်လိုက်ရင်တရက်နှစ်ရက်လောက်ထိုင်ကြည့်လိုက်တာနဲ့ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာဖောဖောဖောဖောနဲ့ဆိုပြီးတော့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုမြင်နိုင်ပါတယ်အဲ့တော့အခုအဲ့လိုစခန်းနဲ့ပေးတာမဟုတ်တော့ကိုယ်အိမ်ကိုကျင့်ရတော့ကိုဟာကိုအိမ်မှာတနေ့တနာရီလောက်တော့ငါဒါလေးကိုကဲအလုပ်တွေလုပ်ရလို့ပင်မလွန်းလို့ရှိရင်လက်ရောင်ရင်းနဲ့လှုပ်ကြည့် ထိုင်ရင်နဲ့မလုံနိုင်ရင်ရောရောဖရာစင်ရှေ့သွားမထိုင်ရင်ဆိုဖာလေးပေါ်မှာထိုင်ပြီးတော့ဒါလေးငယ်ရိတ်နေရာလေးဝင်လေထွက်လေကိုစသချင်းမှတ်စိတ်လေးကိုခဏလောက်ပဲညင်အောင်ထားအကြာကြီးလဲအဲအခုကတထိုင်တွင်းဆိုတော့အကြာကြီးလဲလှုပ်လို့မရဘူးဟိုဘယ်တမာတိရမှပြောင်းရမယ်လဲဆိုအဲ့ဒီလိုကြီးလဲပြောလို့မရဘူးလေဘာလို့လဲဆိုခဏလေးထိုင်တာဝထိုင်တာကိုပါဟုတ်တယ်မို့လားထိုင်တာမှတနာကြီးနှစ်နာရီတွင်းထိုင်တယ်ဆိုတော့ မြင့်တဲ့တမာတိကလည်းရမှာမဟုတ်ဘူးလေဥစဉ်တော့2ရက်3ရက်လောက်ရင်တော့ကိုယ့်ရဲ့ပါရမီပေါ်မူတည်ပြီးတော့ဒါ3ရက်နဲ့လည်းအခုပြောသလိုဒါဖြတ်ဖြတ်ဖြတ်ဖြတ်နဲ့တခါတည်းနမိတ်တွေတန်းပေါ်တာလည်းရှိတာပဲဒါဝင်းထိန်သွားတဲ့အောက်ကနမိတ်တွေအထိတခါတည်းမျက်စိကိုမိတ်လို့မရဘူးဗျာလင်းထိန်နေလို့ဆိုပြီးတော့အဲ့ဒါမျိုးတွေဒီဖြစ်သွားတဲ့ပုံကိုလည်းရှိတယောက်နဲ့တယောက်ပါရမီချင်းလည်းမတူဘူးပေါ့နော်အဲ့တော့ကိုယ့်ဟာနဲ့ကိုဘလို့ရလာမလဲဆိုတာကတော့ ဒါကတော့အခုဟာဦးဇင်းကတော့ခဏလောက်လေးစိတ်လေးငြိမ့်သွားအောင်တာခဏလေးဝင်တာလေးသိထွက်တာလေးသိပြီးရင်ငရိတ်နေရာလေးဝင်တာထွက်တာမကြည့်တော့နဲ့ငရိတ်နေရာလေးကိုဒါလေးကြည်လာရင်းနဲ့အဲ့ဒီဖုထပ္ပဓာတ်၃မျိုးတဘာဘာကိုတွေ့အောင်ရှာတင်တာလေးပေါ်လာမလားရှိန်ရှိန်ရှိန်ရှိန်ပေါ်လာမလားရွာရွာရွာရွာပေါ်လာမလားဆိုတာလေးကိုသေးသေးချာချာလေးစူးစိုက်ပြီးတော့သေချာကြည့်ကြည့်ပြီးတော့မှတကိုယ်လုံးကိုဓာတ်တွေကိုအကုန်ဖြန့်လိုက်အဲ့ဒီနီးနေကတော့အဲ့ဒါပေါ်သွားပြီဟဲ့ဆိုရင်ခေါင်းတွေကိုယ်တွေခြေတွေလက်တွေ ဒလဇတ်ဥဒနောတရားဓမ္မတွေအဲ့ဒီအေးဓာတ်တွေဟိုတာအကုန်ကြိတ်ထားနိုင်ပြီဟဲ့ဆိုရင်အဲ့ဒီပေါ်မှာအချိန်တိုင်းကိုတင်ပြီးအနိစ္စလက္ခဏာကိုဒလဇတ်ရှုနေနိုင်ပါပြီအဲ့လို အနိစ္စလက္ခဏာကိုဒလဇတ်ရှုနေနိုင်ပြီဆိုရင်ဥစဉ်တော့တရားဓမ္မတွေအဲ့ဒါ အတ္တမိမာနဆိုတဲ့ငါဆိုတဲ့မန်ကြီးပြုတ်သွားပါလိမ့်မယ်တဲ့နော်အော်ဖြစ်ပြီးပြက်နေရတဲ့လောကကြီးဘာတစ်ခုမှမမြဲပါလားမန်နေမာနတွေထားနေလဲအလကားပဲတနေ့အကုန်တည်ကြမှာကြီးပဲနော်အဲ့တော့အကုသိုလ်တရားတွေကိုယ်စိတ်ထဲမှာမန်နေမရှိအောင်မာနတွေမရှိအောင်လောဘတွေမရှိအောင်ဒေါသတွေမရှိအောင်အော်ဖြစ်ပြီးပြက်တဲ့သဘောတွေပဲဆိုပြီးတော့တခါတည်းတက်လာတဲ့ဝေဒနာတွေကလည်းဖြစ်ပြီးပြက် ပူလာတွေလည်းဖြစ်ပြီးပြက်တောက်နာတွေလည်းဖြစ်ပြီးပြက်အေးဓာတွေလည်းဖြစ်ပြီးပြက်ခန္ဓာကြီးကြည့်လိုက်တော့ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာရွာမောမောမောမောမောရှိန်ရှိန်ရှိန်ရှိန်ရှိန်အော်တရိတ်ရိတ်တသုတ်သုတ်တရွာရွာတမောမောနဲ့ဖြစ်ပြီးတော့ပြက်နေရတဲ့အနိစ္စသဘောတရားတွေပဲရှိပါလားငါသူတော်ယောက်ျားမိန်းမဆိုတာမရှိပါလားဖြစ်ပြက်နေတဲ့အနိစ္စတွေပဲရှိပါလားလို့အနိစ္စလက္ခဏာကိုအဲ့လိုတင်ပြီးနှလုံးသွင်းပြီးတော့ရှုနေရင်အတ္တမိ မာနဆိုတဲ့ငါဆိုတဲ့မန်ကြီးပြုတ်သွားပါလိမ့်မယ်ချက်သားတဲ့အဲ့ဒီတော့ဒီတရားကအိမ်မှာနေရင်နဲ့ထပ်ပြီးကျင့်မှုရာက နောက်ထပ်တရား6မျိုးเนาะတရား6မျိုးကိုပြန်ဟောပါတယ်မေတ္တာ ကရုဏာမုဒိတာဥပေက္ခအတုပါအနေဆလက္ခဏာဆိုပြီးတော့အဲ့ဒီ6မျိုးဟောပြီးမှမြတ်စွာဘုရားဖြစ်တာတဲ့အဲ့ဒီအာနာပါနကမ္မထမ်းကြီးဆိုတာ အင်မတန်မှကိုအကျိုးများတယ်တဲ့ဝင်တဲ့လေထွက်တဲ့လေကိုနှာသီးဝါမှာဝင်ရင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိဝင်တိုင်းသိထွက်တိုင်းသိဝင်တိုင်းသိထွက်တိုင်းသိအဲ့ဒါရှုတာကိုရှေ့ရဆရာတော်ဘုရားကြီးတွေကလင်္ကာလုတ်ခဲ့တယ်တတိမြဲရာ ပထမဒုမာဒိုရှိသည် သုံးချက်တိမာတတ္တိယာစမာငိမ့်စေပြီဆိုပြီးတော့အဲ့ဓာမျိုးဒါကန်ဒီဆရာတော်ဘုရားကြီးကတော့အဲ့လိုစက်ခဲ့တယ်လေရီဆရာတော်ဘုရားကြီးကတော့တတိမြဲရာပထမဓုမာတို့ရှိတိလုံးစုံလင်းရာတ၌သာစမာငိမ့်စေပြီဆိုပြီးတော့တတိယအချက် သုံးချက်တိဆိုတဲ့နေရာမှာလေဒီဆရာတော်ဘုရားကြီးကလုံးစုံလင်းရာတ၌သာ စမှာငိမ့်စေပြီဆိုအဲ့တိုင်းလေဒီဆရာတော်ကြီးကလင်္ကာဆက်ပေးသွားတယ်အဲ့ဒါအာနာပါနကမ္မထံပထမ၄ဆင့်ကိုပဲပြောလိုက်တာနော်အာနာပါနကမ္မထံအဆင့်ဆင့်အဲ့ဒီကနေမြတ်စွာဘုရားနောက်ဆုံးအာနာပါနကနေမှအနိစ္စလက္ခဏာဉာဏ်နဲ့ရှုပြီးတော့နိဗ္ဗာန်ရောက်သည့်တိုင်အောင်ဟာဒီအာနာပါနကမ္မထံတစ်ခုတည်းနဲ့ပဲအရဟတမေအရဟတဖို့ဉာဏ်ကြီးကိုအကုန်လုံးရတယ်ဇန်လေးပါးတွေကိုလည်းအကုန်လုံးရသွားနိုင်တယ်ဒီ အာနာပါနကမ္မထန်တစ်ခုတည်းနဲ့နော်ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်တွေလည်းရသွားနိုင်တယ်ကိလေသာအာသဝတရားတွေလည်းအကုန်လုံးကုန်ခန်းသွားစေနိုင်တဲ့အင်မတန်မှအကျိုးများတဲ့ကမ္မထန်ကြီးတဲ့ဒါကြောင့်မို့အာနာပါနကမ္မထန်ကိုလုပ်ရင်တော့ပထမ၄ဆင့်မှာတတိမြဲရာ ပထမတဲ့နာသီဝမှာလေကိုဝင်ရင်ဝင်တိုင်းသိပါ ထွက်ရင် ထွက်တိုင်းသိပါဒုမာတိုရှေသိတဲ့ အဲ့ဒါလေးကိုသေးသေးချာချာစောင့်ပြီးကြည်ရင်ကြည်ရင်နဲ့တဲ့လေလေးကရှေ့ရှေ့ဝင်လာလားတိုးတိုးဝင်လာလားဆိုတော့သိလာလိမ့်မယ်တဲ့တခါတလေတခါလေလေးကတိုးတိုးလေးရှူသွားတာရှိတယ်တခါလေးလေကရှူအရှေ့ကြီးရှူနေတာရှိတယ်တဲ့အဲ့ဒါလေကို ရှူတဲ့လေလေးကတိုးတိုးရှူတာလားရှေ့ရှေ့ရှူတာလားဆိုလဲသိလာလိမ့်မယ်တဲ့နော်သုံးချက်သိမှတတ္တိယဆိုတော့တပ္ပကာယပရိတံဝေဒီကိုသူကဆိုထားတာ အလုံးစုံသောဝင်သက်ထွက်သက်ကိုသိရမယ်ဆိုပြီးတော့ဆရာတော်ကြီးတွေကသုံးချက်သိတော့နှာသီးဝမှာလေလေတောဝင်နာရဲ့အစအလဲအဆုံးကိုညင်အောင်ကြည်ခိုင်းတာပြောတာနော်နှာသီးဝမှာလေလေတောဝင်နဲ့လေလေစပြီးတော့လေလေစပြီးဝင်လာရင်အစဝင်နေတာအလဲပြီးရင်ဆုံးသွားတယ်အဆုံးအဲ့ဒါကိုချက်တိုင်ထိလိုက်တာကိုပြောတာတော့မဟုတ်ဘူးတဲ့နှာသီးဝအလဲနှာသီးဝအစရင်ညွန့်အလဲချက်တိုင်ဆုံးဆိုပြီးတော့အဲ့လို၃ခုလိုက်လိုက်ရင်ကြတော့ တမာရီမရနိုင်တော့ဘူးတဲ့ဒါကြောင့်မို့အဲ့ဒီရှေ့ရဟာလေးနဲ့ပဲအဲ့လိုလုပ်ပြီးတော့နာသီဝမှာလေးလေးဝင်တာတိုးဝင်နေတာလေးအစာတိုးဝင်တာလည်းအလဲတိုးဝင်တာအဆုံးဆိုပြီးအဲ့လိုလုပ်လို့ရတယ်အဲ့ဒီသုံးချက်တိကိုနောက်တနည်းတော့ရတယ်ဦးဇင်းတို့တရားအားထုတ်လို့ဦးဇင်းတို့တမာတိအရန်အားကောင်းသွားတဲ့အခါအလင်းနမိတ်ရပြီဆိုရင်တော့အဲ့ဒီမှာအဲ့သုံးချက်တိကိုနာသီဝယင်ညွန့်ချက်တိုင်အဲ့ဒါလည်းဦးဇင်းတို့အရင်ကျင့်ခဲ့တဲ့ဆရာ ဆရာသမားတွေအဲ့ဒီနီးနဲ့ပေးတယ်အဲ့ဒါကြတော့လေဝေါ်ကြည့်တာမဟုတ်နမိတ်ကိုကြည့်တာ နမိတ်ကိုကြည့်တာနှာသီးဝလေးကနေမှနမိတ်လေးတခါတည်းကြည့်လိုက်တော့အဲ့ဒါလေးကိုလေလေရှူလဲရှူလိုက်ရောအဲ့အလင်းနမိတ်လေးကဝင်သွားတာအဲ့ဒါလေးကတခါတည်းရင်ညွန့်ရောက်တယ်ချက်ရောက်တယ်ပြီးပြန်ပြီးထုတ်လိုက်တယ်ဆိုချက်ကနေပြီးတော့သွားပြီးတော့ဟိုဦးဇင်းတို့ရေချိန်တိုင်းနဲ့အဲရေပူပေါင်းလေးပေါ့ပိုက်ထဲမှာရေလဲထည့်ပြီးဟိုဘက်ဒီဘက်ကိုလှုပ်လိုက်တဲ့အခါကျတော့အဲ့ပိုက်ထဲမှာရေပူပေါင်းလေးဟိုဘက်ဒီဘက်ပြေးနေသလို အလင်းနမိတ်လေးကတမာဒီအားကောင်းကောင်းနဲ့နှာသီးဝါလေးကနေကြည့်လိုက်ရင်တော့အဲ့ဒီမှာနှာသီးဝါအစရင်ညွန့်အလဲချက်တိုင်းဆုံးဆိုပြီးတော့လေလဲနဲ့အတူတူအထက်တက်လိုက်အောက်ဆင်းလိုက်အထက်တက်လိုက်အောက်ဆင်းလိုက်ဆိုပြီးမှအဲ့လိုရှုခိုင်းပြီးမှတမာဒီကိုမွေးတာအဲ့လိုသုံးချက်တိကတော့နမိတ်ရရင်တော့လွတ်လို့ရတယ်နမိတ်မရတဲ့ပုံကိုကြတော့ तू ကနှာသီးဝါလေးလေးတိုးဝင်တာ ဝင်းနေတာဆုံးသွားတာအဲ့ဒါရဲ့အစလည်းဆုံးကိုကြည့်ရတယ်ချက်တိုင်နေရင်ညွန့်နေထိအတွင်းနေလိုက်အပြင်နေထိလိုက်တမာတိမရနိုင်ဘူးတဲ့နော်အဲ့ဒါကြောင့်မို့လေဒီဆရာတော်ကြီးကတော့လုံးစုံလင်းရာတနိုင်သားဆိုအဲ့ဒီနာကြတော့လင်းထိန်ပြီးတော့ကိုသူကတော့အဲ့ဒီမှာအကုန်လုံးကိုဝင်ထွက်တာတွေအကုန်သိနေလို့လုံးစုံလင်းရာတနိုင်သားလို့ဆရာတော်ကြီးကဆက်သွားတာနော် စမာငြိမ့်စေပြီယုံရင်ကြံထမ်းသောစိတ်ဓာတ်သင်္ခါရတွေကိုငြိမ့်အေးစေလျက်ဝင်သက်ကိုရှူရမယ်ထွက်သက်ကိုထွက်ရမယ်လို့မြတ်စွာဘုရားပြောထားတော့အဲ့ဒါကိုဦးဇင်းတို့အရင်ရှူတော့ကတော့ငြိမ့်စေမည်ဆိုပြီးနှာသီးဝလေလေးရှူတဲ့အခါမှာတမာဒီလေးနဲ့ဒါလေးကပ်ပြီးငြိမ့်အေးစေမည်ငြိမ့်စေမည်ဆိုပြီးမှဒါလေးလေလေးကတဖြည်းဖြည်းချင်းနူးညံ့နူးညံ့နူးညံ့နူးညံ့တိမ်မွေးတိမ်မွေးတိမ်မွေးသွားတာ နောက်ဆုံးကျကိုယ့်ကိုရှူလို့ရှူမှန်းကိုမသိတော့ဘူးအဲ့လိုအထိ तू ကရောက်တဲ့အဆင့်အထိ तू ကနုညံ့တိမ်မွဲပြီးငြိမ့်စေမည်ဆိုပြီးတော့မှအဲ့ဒါအာနာပါနကျင့်တဲ့အခါမှာမြတ်စွာဘုရားဟောတော်မူတဲ့အတိုင်းအဲ့ဒါပထမ၄ဆင့်မှာအဲ့ဒီကနေမှနောက်မြတ်စွာဘုရားအာဝမ်းမြောက်တဲ့ပီတိစိတ်ကိုဖြစ်စေလျက်ဝင်သက်ကိုရှူရမယ်ထွက်သက်ကိုရှူရမယ်ချမ်းသာတဲ့စိတ်အဲ့ဒါကိုရှူရမယ်ဆိုပြီးတဆင့်ပြီးတဆင့်နဲ့မြတ်စွာဘုရား အစင်းစင်ဟောပြီးတော့နောက်ဆုံးကြတော့မှမြတ်စွာဘုရားအဲ့ဒီစိတ်ကလေးတွေကိုတခါတည်းလေးလေးရှူခြင်းနဲ့စိတ်ကလေးတွေအဲ့ဒီစိတ်ကလေးတွေရဲ့မမြဲတဲ့ဟာလေးတွေနော်အနိစ္စလေးတွေသဘောလေးတွေအဲ့ဒီဟာလေးတွေရောအကုန်လုံးအိဋ္ဌလက္ခဏာဒုက္ခလက္ခဏာတွေအကုန်တင်ပြီးမှဒီမှာဒီကနေပြီးတော့နိဗ္ဗာန်ရောက်တဲ့တိုင်အောင်မြတ်စွာဘုရားအာနာပါနကမ္မထံငါနေလဲจิตာအဲ့လိုသွားလို့ရတယ်ဆိုပြီးနောက်ဆုံးဟောတာ အဲ့တော့အာနာပါနကမ္မထံအကျိုးတွေထဲမှာ အာနာပါနကမ္မထံကကြံတဲ့ကမ္မထံနေနဲ့မတူတဲ့အကျိုးတစ်ခုကသေမဲ့ရက်တို့အချိန်တို့အတိအကျကိုသိတယ်အာနာပါနကမ္မထံကိုအမြဲမပြတ်ပွားတဲ့ပုဂ္ဂိုလ်ကငါဘယ်နှစ်ဘယ်ရက်ဘယ်ချိန်ဘယ်စက္ကန့်မှာငါသေမယ်ဆိုတာဆိုသူကြိုပြီးတော့သိတယ်အဲ့ဒါအာနာပါနကမ္မထံရဲ့အကျိုးကျေးဇူးပါတဲ့ကြံတဲ့ကမ္မထံအဲ့လိုသိခြင်းမရှိနိုင်ဘူးတဲ့အာနာပါနကို များများပွားတဲ့ပုဂ္ဂိုလ်သားလျင် အဲ့ဒီကမ္မထံကတော့အဲ့ဒီအကျိုးကိုသိတယ်လို့ဦးဇင်းတို့စာထဲမှာအဲ့လိုဖတ်ရပါတယ်ဒါကြောင့်မို့ဒါမြတ်စွာဘုရားအာနာပါနကမ္မထံကြီးကိုနောက်ဆုံးမြတ်စွာဘုရားကပေးခဲ့တာပါနော်အဲ့တော့ဒီနေ့ဟောတဲ့တရားတွေကို ပြန်ပြီးတော့ဦးဇင်းတို့သုံးသပ်လိုက်တော့မြတ်စွာဘုရားပထမရုပ်ဓာတ်၅ပါးဟောပါတယ်ပထဝီတေဇောအာဘောဝါယောအာဂါတဓာတ်ဆိုပြီးတော့ဓာတ်၅ပါး အဲ့ဒီဓာတ်၅ပါးကိုမှလည်းစိတ်ကဘလို့ထားရမလဲဆိုတော့မြေကြီးကဲ့သို့ကျင့်ရမယ်ရေကဲ့သို့ လေကဲ့သို့မီးကဲ့သို့ကျင့်ရမယ်ရေမြေလေမီးဟာဘာတစ်ခုမှဆွဲလန်းခြင်းတတ်မှတ်ခြင်းမရှိတတ်ကဲ့သို့ကိုယ်ခန္ဓာကိုယ်မဆွဲလန်းအောင်ကြည့်ရမယ်နောက်အာကာသအာကာသကြီးကဘာတစ်ခုမှချိတ်ဆွဲမရသလိုပဲကိုယ်ခန္ဓာကိုယ်ကိုလည်းဘာတစ်ခုမှမဆွဲလန်းအောင်ကြည့်ရမယ်စိတ်ထားနည်း၅မျိုး နောက်ထပ်မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မစိုရတရား၄ပါးအတုပလက္ခဏာအတုပတင်ညာပေါ့နော်အတုပတင်ညာရဲ့အနိစ္စတင်ညာဆိုတဲ့6မျိုးပြီးတဲ့အခါကျတော့မှအာနာပါနကမ္မထန်ကြီးအဲ့ဒါအလုံးကတော့16ဆင့်လောက်ဟောပေးခဲ့တယ်အာနာပါနကမ္မထန်ကြီးမှာနော်အဲ့တော့ဦးဇင်းတို့ တတိမြဲရာပထမတုမှာဒိုရှေတိလုံးစုံလင်းရာတ၌သာစမှာငြိမ့်စေပြီဆိုတဲ့ဒါလည်းကြီးဆရာတော်ဘုရားကြီးစက်ခဲ့တဲ့လင်္ကာပေါ့ဒါစာထဲမှာအတိုင်းအဲ့တော့အာနာပါနကမ္မထံကိုစပြီးတော့စီဖြတ်ညင်ညာတဲ့ဒကာဒကမတွေကတော့တတိမြဲအောင်အရင်ဆုံးလုပ်ရပါလိမ့်မယ်တဲ့နာသီဝမှာလေလေဝင်တိုင်းသည့်ထွက်တိုင်းသည့်တတိမှာမမြဲသေးဘူးဆိုရင်အရှိအတိုတွေမသိနိုင်ဘူးမသိရင်နောက်ထပ်၃ချက်သိတယ်ငြိမ်းအောင် လုပ်တာတွေလုပ်လို့မရဘူးနမိတ်တွေပေါ်မှာမဟုတ်ပါဘူးနောက်ထပ် ပီတိကိုရှုတာတို့ဒုက္ခရှုတာတို့ဆိုတာလုံးလို့မရပါဘူးအဲ့တော့နံပါတ်1အရေးကြီးဆုံးကတော့စိတ်ကလေးကိုတည်ငြိမ်အောင်ထားဖို့ပါပဲဒါကြောင့်ယနေ့ရှင်သားတော်ရာဟုလာကိုမြတ်စွာဘုရားဆုံးမခဲ့တဲ့အဆုံးမကြီးဦးဇင်းတို့တရားတော်မတွေလည်းပဲဒီနေ့ရပါပြီဦးဇင်းလည်းဦးဇင်းတိသမျှစွန့်နိုင်သမျှနဲ့တရားတော်မတွေကိုဒါကျေးဇူးဆက်တဲ့အနေနဲ့ဗုဒ္ဓဘုရားဟောတော်မူခဲ့တဲ့အတိုင်းကိုဦးဇင်းပြန်လည်ပြီးတော့တရားတော်မတွေကျေးဇူးဆက်တဲ့အနေနဲ့ ဟောပြပေးခြင်းဖြစ်ပါတယ်နော်ဦးဇင်းရဲ့အတ္တနောမတိနဲ့ပြောတာလည်းမပါပါဘူးဒီဟာတွေကတော့နော်ဒါအခုမြတ်စွာဘုရားဟောတော်မူခဲ့တဲ့အတိုင်းပဲဒီဓာတ်တွေကိုပေါ်အောင်နော်မေတ္တာတွေဒီကမ္မထန်တွေဒီလိုတွေပွားကြအဲ့တော့လောကကြီးထဲမှာဦးဇင်းတို့ကြုံနေရတဲ့လောကရန်တရားတွေအနှောင့်အယှက်တွေအဖြစ်ဆေးတွေအလုံးကိုလည်းကြော်လွှားခြင်းရင်ဒီတရားတွေကိုပဲလက်ကင်ထားပြီးတော့လောကကြီးထဲမှာယုံကံကြိုးစားပြီးတော့ ဖရာသာသနာတော်နဲ့တွေ့လို့ကံကောင်းလို့သာသနာနှစ်ပေါင်း2500ကျော်ပေမဲ့ဖရာအဆုံးအမတွေကိုငါတို့နာယူခွင့်ရတဲ့ကံထူးတဲ့ပုံကိုယ်တွေပါလားလို့သိပြီးမြတ်စွာဘုရားဟောကြားတော်မူကြတဲ့တရားတော်ဒေသနာတော်မဟာယာဟုလောဝါဒတုတ်တန်ကြီးပြီးဆုံးပါပြီဒီတုတ်တန်မှာသားတော်ယာဟုလာယဟန္တာမဖြစ်သေးပါဘူးဒီတုတ်တန်နာယုံမဲ့နာရပြီးတော့ကျင့်နေရတော့မှနောင်ယဟန်ဖြစ်ပြီးတဲ့အချိန်ကြတော့မှနောက်ထပ်အိဋ္ဌဒုက္ခအနတ္တနဲ့သားတော်ယာဟုလာကိုတုတ်တကု ဟောမှယဟန္တာဖြစ်ပါတယ်ဒါကြောင့်မို့ဒီမဟာယာဝလောဝါဒတုတ်တန်ဒေသနာတော်ကိုနာယူပြည့်တကာလကြင့်ကြံကြောကုတ်ပွားများအာထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာကဲပေါ်ပါလေးသွားဖို့ခဏ break တိုင်းလေးပေးလိုက်